ယနေ့တိသအထူးတုတ်တံတော့ဒီနေ့မဟောပြတော့ပါဘူးဒီနေ့ဦးစင်အခုတလ9ရက်တလနဲ့9ရက်အဋိဌာကျင့်စဉ်ကျင့်ခဲ့တဲ့ကျင့်စဉ်နဲ့အတွေ့အကြုံနဲ့အဲ့ဒီထဲမှာဝိပဿနာတရားကျင့်ပုံကျင့်နည်းနဲ့ဒကာဒကမတွေလည်းဒီလမ်းကြောင်းကျင့်ရင်ဆက်ကျင့်လို့ရအောင် အဲ့ဒီအတွေ့အကြုံရှင်းပြရင်းနဲ့ပဲဦးဇင်းဒီနေ့တော့တရားပွဲကိုကျင့်စဉ်ဒီနေ့ကိုတွေးကျင့်စဉ်ပေါ့နော် ကိုကကိုတလာတွင်ကျင့်တယ်ကျင့်တယ်ဆိုတော့ကိုတွေးကျင့်စဉ်ကိုပဲဒီနေ့တရားတော်မတွေဦးဇင်းပြောပြပါမယ်တရားတော်မကြီးတယောက်ကလည်းအဲ့ဒါရှင်ဖျားတဲ့ဒီနေ့ဒီတလာတွင်ကျင့်ခဲ့တဲ့တရားကျင့်စဉ်တွေတပည့်တော်ရှင်းပြပါအောင်ဆိုတော့အဲ့တော့ ဦးဇင်းအခု3နှစ်3နှစ်ရှိပါပြီဒီအခုလို လုံးဝမှစကားမပြောဖြစ်ဖဲနဲ့ထိုင်ပြစ်တာပေါ့နော်ဟိုတက်တက်ဟိုလိုဝစီဘိတ်လို့ မဟုတ်ပါဘူးဦးဇင်းကဒီအကြောင်းကိစ္စရှိရင်စာနဲ့ရေးပြောပါတယ်ဆွန်စာဆွန်ဆွန်လာပြီးတော့တင်တဲ့ဦးဇင်းလေးကစာရွက်လေးနဲ့ဖော်ပင်လေးနဲ့အဲ့မှာချတာကြောင်းအကြောင်းကိစ္စရှိရင် အဲ့ဒါလေးကိုသူကစာရေးထားခဲ့တယ်ဦးဇင်းကအဲ့မှာပဲစာပြန်ရေးပြလိုက်ပြီးအကြောင်းပြန်ဒီလောက်ပါပဲကျန်တာတော့ကျမရေးဖြစ်ခဲ့ရင်နိုင်ငံရေးဖြစ်ခဲ့ရင်ကြောင်းကိစ္စအရန်အရေးကြီးတဲ့အချိန်တွေစကားပြောမယ်လို့ကြံတဲ့အချိန်တော့မပြောတော့ဘူးလို့။ဘာကြောင့်လဲဆိုတော့ဒီ၃နှစ်ရဲ့အရင်ကဒီတိုင်းလောက်ကြည့်တယ်မရဘူး။တရားတော်မှတွေအရှင်ဘုရားအာဒီဘက်ကြွပါအောင်ဘုရား ဟာဟိုကလည်းတပည့်တော်တို့ကအရေးကိုဘလို့ကြည့်နေလို့ပါကြောက်ဒီတလားလောက်လေးတစ်နှစ်လုံးဖိဖိစီစီလေးလှုပ်ချင်တာအဲ့ဒါကြောင့်မို့ပါဆိုမရဘူးအဲ့ဒါနဲ့နောက်ဆုံးတော့ကဲဒကာတော်မတို့ခွင့်နာပြုကြတော့အခုလဲအဲ့ဒါဦးစင်းလေးနဲ့ပဲဒါတာရေးနာရေးဖြစ်အောင်လုပ်ကြပါတော့လို့ဦးစင်းလည်းဦးစင်းအတွက်ဒီတစ်နှစ်လုံးကြီးသူတို့ဘာအတွက်ပဲပေးဆက်ပြီးတော့လုပ်နေရတာဦးစင်းအတွက် PVCD လေးလှုပ်ချင်တာနဲ့မို့အဲ့ဒါနဲ့လှုပ်လိုက်တာဒါလည်းဦးစင်းက အိုးရင်မုံရွာတန်ပုတ်တေဆိုတဲ့ဖရာရှိတယ်မုံညင်းဆရာတော်ဖရာကြီးဆိုတာလယ်ရီဆရာတော်ဖရာကြီးထံမှာသွားတော့လယ်ရီဆရာတော်ကြီးကစကားမပြောပဲ10နှစ်ကြက်ခိုင်းတာမုံညင်းဆရာတော်အဲ့ဒီတော်ရကိုကြွအဲ့ဒီတော့ကဘာမှမရှိဘူးအဲ့နေရာကြီးအင်မတန်ခြောက်ခြားတဲ့နေရာကြီးကိုကြွအဲ့ဒါ10နှစ်စကားမပြောဘဲနဲ့ကြင့်ဆိုပြီးတော့လယ်ဒီဆရာတော်ကြီးအမိန့်ရှိလိုက်လို့ မိုးညင်းဆရာတော်ကြီးကအဲ့ဒီမှာသွားပြီးတော့တခါတည်း10နှစ်ထိနေဖို့ရအဆင်မပြေတော့ဘာဘလို့ပိုင်းရလဲဆို15ရက်တစ်ချိန်ပိုင်းရအဲ့ဒီ15ရက်အတွင်းဘယ်သူနဲ့မှစကားမပြောဘူးစာရေးပြီးတော့အကယ်၍ဟိုဖြစ်တယ်အရန် ရေးကြည့်ရင်စာလေးတော့ရေးပေးပါဗျာဆိုပြီးတော့တရားတွေကအဲ့လိုလျှောက်ထားတော့အဲ့ဒါနဲ့အရေးကြီးရင်စာလေးပဲရေးစာနဲ့ပဲရေးပြီးတော့သူတို့ပြောခြင်းလဲစာနဲ့ပြောအဲ့လိုနဲ့ဆရာတော်ဘုရားကြီးက 10နှစ်အဲ့ဘက်မှာကျင့်ပြီးတော့မှနောက်ပိုင်းတော့အောင်မြင်သွားပြီးတော့အခုအဲ့ဒါမိုးရွာတံမိုးတွေဖျားကြီးတွေတည်သွားတာပေါ့နော်အဲ့ဒါကြောင့်မို့ဦးဇင်းတို့ကလည်းရှေ့ကအရိယာကြီးတွေသူတော်ကောင်းကြီးတွေလှုပ်သွားတဲ့နီလန်းတွေကိုယူရတာပေါ့နော်ဟိုဖျားမကြိုက်တဲ့ဝစီဘိတ်လှုပ်တယ်အဲ့လိုမဟုတ်ပါဘူးအဲ့လိုဟိုမြတ်စွာဘုရားလည်းဒါကဲငါဝါရင်းသုံးလကူအောင်မယ်ဆွန့်ပို့တဲ့ယဟန်တပါးကလွဲ၍ငါထံမလာစေနဲ့ ဘယ်သူမှမလာနဲ့ချုံပို့တဲ့ယဟန်ကလွယ်ရင်ဘာမှလာလဲမလျှောက်နဲ့ရသော်ဖေကသူကသူအေးချမ်းချမ်းဝါရင်းသုံးလာလုံးတရင်သုံးတာပါပဲနော်ဟိုးဦးဇင်းတို့ပြည့်ညတ်တော်ထဲမှာကြတော့ယဟန်တော်တွေကဘာစကားမှကိုမပြောတော့ဘူးဆိုပြီးတခါတည်းအဲ့လိုနေတဲ့အခါကျတော့တခါတည်းမှမေးလဲဘာမှမပြောတော့ဘူးသူတို့ကအာအကုန်လုံးဟိုရှေ့ခေတ်ကကြောဦးဇင်းတို့လိုနေလို့မရဘူးဦးဇင်းလည်းတဘာတည်းဆိုရင်တော့လွတ်လို့မရဘူးလေတဘာတည်းဆိုတခါတည်းမှတွေကလာကြမယ်ပြုကြမယ်မပြောလို့မရအခုကျတော့ အောက်ကလက်ထောက်ဦးစင်းလေးရရှိတော့သူကအဲ့ဒီကိစ္စတွေသူကသူတာရေးနိုင်အကုန်ဖြည့်ရှင်းလို့ဦးစင်းကအပေါ်မှာဓမ္မတဲ့ကျင့်လို့ရတာရှေ့ခက်ကကြောအဲ့လိုမဟုတ်ဆုံငန်းသွားရင်းနဲ့အရှင်မရဒီနေ့ဘာနေလဲဖေဥပုံနေ့ဆိုဥပုံဆောက်ရင်လို့ဆိုဘုန်းကြီးကပါဇက်ကြီးပိတ်ထားတာဟိုးပါဇက်ပိတ်ထားတဲ့အခါကျတော့နောက်တော့အချင်းချင်းလည်းဘာမှမပြောဘူးသူကသူသေးသေးကြီးကြီးဘာဖြစ်ဖြစ်အဲ့လိုနေတော့မြတ်စွာဘုရားတန်ရောက်တော့မင်းတို့ချမ်းသာနေခဲ့ရနေခဲ့ရပါတယ်ဖေဘလို့နေခဲ့ရလဲ ဘာမှကိုမပြောဘဲနဲ့နေတာဆိုမင်းတို့ကခွေးတွေဝက်တွေနေနီးပဲတဲ့မြတ်စွာဘုရားနော်ခွေးတွေဝက်တွေနေသလိုနေတာဟိုတဲ့အဲ့လိုနေလို့ပဲရမယ်နော်အဲ့လိုနေနီးတော့မဟုတ်ပါဘူးဥစဉ်ခုဒိဋ္ဌံဝင်ကြီးကတကယ်ကိုယ့်အတွက်သာသနာအတွက်ကိုတကယ်ထိထိရောက်ရောက်လှုပ်ချင်လို့အဲ့ဒါကြောင့်မို့ဥစဉ်အဲ့လိုစီမံပြီးတော့ကဲအဲ့ဒါဥစဉ်လေးအောက်ကဒါရေးနာရေးနဲ့အဲ့ဒါဟွာလို့ဆိုပြီးတော့ပထမတော့ဥစဉ်ဒီရဲ့ဘိုင်းဝင်သမျှအချိန်ကာလမှာအဲ့ဒါတည်တည်ပဲပို့ ဆွန်းနေပါလေလာကပ်မနေတော့နဲ့ငါတည်တည်ဖုံးပေးပြီးတော့ပဲငါကျင့်စဉ်ကျင့်တော့မယ်လို့ရင့်တင့်တဲ့ရောက်ရဲပြီးတော့နောက်တော့သူတို့ကလည်းကျမ်းမာရေးဟိုပါဖြစ်မှာဆိုတော့ဦးဇင်းလေးကဘုန်းကြီးဖះကိုဗစ်တွေကလည်းအရန်ဖြစ်နေတဲ့အချိန်နေနဲ့ဒီဘက်တွေကအဲ့ဒါမလုတ်ပါနဲ့ဒီနှစ်တော့အဲ့ဒါနည်းနည်းအဲ့ဒီဟိုပါဖြစ်ပါနဲ့ဆိုတော့ဦးဇင်းကအဲ့ဒါလည်းဟိုမီးလို့ရေလို့အဲ့လိုကြင့်ညင်လို့မဟုတ်ပါဘူးအဓိကကတော့ဦးဇင်းကမေတ္တာကမ္မထံကိုနာနာလှုပ်ရှင်တာ မေတ္တာကမ္မထံလှုပ်ခြင်းလို့ဦးဇင်း2019ဖေဖော်ဝါရီလကတည်းဒီနေ့ထိဦးဇင်းတက်တက်လွတ်စားတာ။ဘာကြောင့်တက်တက်လွတ်စားလဲဆိုမေတ္တာကမ္မထံကိုဦးစီးခြင်းနဲ့ဦးဇင်းရဲ့ပင်ကိုဆက်လိုက်ကဦးဇင်းကဒေါသအာကြီးတယ်။ဒေါသအာကြီးတဲ့ပုဂ္ဂိုလ်ကသူကမေတ္တာနဲ့မှနိုင်တာ။အဲ့ဒါကြောင့်မို့ဦးဇင်းတို့ကငငယ်လေးကလေးသူတစ်ပါးပေါ်လဲဘယ်တော့မှမဟုတ်တာမလုပ်ဘူးကိုယ့်ပေါ်မဟုတ်တာလို့ရင်လဲအယံဒေါသကြီးတတ်တယ် အဲ့ဒီဒေါသတရားကို နိုင်နှင်းဖို့ရအတွက်ကမေတ္တာကမ္မထမ်းမှာနောက်ပြီးတော့ငယ်ငယ်လေးကလေးအဲ့လိုပေါ့ဟိုအသားငါးတွေကြိုက်တယ်အသားဟင်းငါးဟင်းအဲ့ဒါမျိုးတွေအရန်ကြိုက်တဲ့ခါကျတော့ဘာသွားတတိထားမိလဲဆိုအဲ့လိုတွေအသားငါးတွေအစားများတော့လူရဲ့စိတ်ဓာတ်တွေကပို့ပို့ကြမ်းလာပို့ပို့ကြမ်းလာအဲ့ဒါကိုတတိထားမိလားအဲ့ဒါတတိထားမိတော့တခါကျတော့တာမင်ညတောင်ဆရာတော်ဖရာကြီးရဲ့ ခွေလေးတစ်ခုရလို့ဦးဇင်းကတာမညတောင်ဆရာတော်ကြီးမဖူးဘူးပါဘူးအဲ့ဒါနဲ့သူ့ခွေလေးနားထောင်ကြည့်ဦးဇင်းလေးတစ်ပါးကိုပြောနေတာဦးဇင်းမေတ္တာကမ္မထံအောင်မြင်ရင်ရင်တတ်တတ်လွတ်စားပြီးကျင့်ရတယ်တတ်တတ်လွတ်စားကျင့်မှမေတ္တာကမ္မထံဆိုတာအောင်နေဆရာတော်ကြီးကဆုံးမတာဆုံးမတာအဲ့ဒါလေးအဆုံးမကောင်းလေးဩငါလဲတတ်တတ်လွတ်လေးစားပြီးတော့အဲ့လိုကြည့်ရရင်မေတ္တာဟာပိုထီရောက်မှာပဲ အဲ့ဒီအတွေးပါဒါမြတ်စွာဘုရားဒီမကြိုက်တဲ့အလုပ်တွေဥစဉ်တို့လုပ်နေတာတော့မဟုတ်ပါဘူးဥစဉ်တို့ရဲ့လက်ရှိခန္ဓာကိုယ်မှာဖြစ်ပေါ်နေတာတွေပေါ့နော်ဒါတွေနဲ့ဒီလောဘကိုဘလို့ငြိမ်းအောင်လုပ်မလဲအထူးအဖြင့်ဒီဒေါသတရားတွေပေါ့နော်ဒီလောဘဒေါသမောဟကိုငြိမ်းအောင် လုပ်တဲ့နေရာမှာဥစဉ်တို့ကနီလန်းရှာခြင်းပဲဖြစ်ပါတယ်နော်အဲ့ဒါကြောင့်မဩရှေ့ကဆရာတော်ဘုရားကြီးတွေဒီလိုနဲ့တာမညာတောင်းဆရာတော်ဘုရားကြီးတို့ မေတ္တာတွေပေါမြောက်ပြီးတော့တခါလဲအကုန်လုံးဒါကိုလေးတကြောသူတို့သာသနာတော်ကြီးတွေပြုနိုင်တဲ့အဆင့်ပေါ့နော်အဲ့တော့ဦးစင်းကလည်းဒီဩစတြေးလျတိုက်ကြီးမှာဒါဦးစင်းအပွင့်လင်းဆုံးပြောတာပါဒီနေရာမှာဇေဒီတွေဖျားတွေကြောင်းနေကန်နေနဲ့ဦးစင်းရဲ့ project ကဒေါ်လာ10သန်းကျော်မှာဦးစင်းအခုလုပ်ဖို့အခုပလန်ကြီးတွေဒီမှာအခုချနေတာတွေလုပ်နေတာတွေကအဲ့တော့ဒီသာသနာပြုလုပ်ငန်းကြီးတွေလုပ်တဲ့အခါကျတော့ ဝိပဿနာတိုက်ရိုက်သွားတယ်ဆိုရင်တော့သူနိဗ္ဗာန်တန်းသွားဒါနိဗ္ဗာန်တန်းသွားတဲ့အလုပ်ပေါ့အဲ့တော့ဥစဉ်ကကြတော့ဝိပဿနာလည်းတစ်ဖက်ကပြရင်တစ်ဖက်ကလည်းဖျားမရှိ ကြောက်မရှိဇေဒီမရှိတဲ့ဒီရေဒီမြေဒီနိုင်ငံကြီးမှာဇေဒီတွေဖျားတွေကြောက်နေကန်နေဥစဉ်ကတစ်ဖက်ကတီထားခြင်းကိုယ့်ရဲ့ဘဝမှာကိုယ်စွန့်နိုင်မှရဲ့တန်းနဲ့မှာ လုံမထားခဲ့ရင်တာဝန်မကျေဘူးလို့ဦးဇင်းစိတ်ကခံစားရတယ်ငါလုံနိုင်မှာရဲ့တန်းနဲ့မှာသာသနာတော်ကြီးအတွက်မှာမလုံခဲ့ရင်ငါတာဝန်မကျေဘူးသာသနာတာဝန်ဟာငါတာဝန်ပဲကြောင့်မို့စိတ်ကို အစွမ်းကုန်ကိုယ်စိတ်ကို ဆုံးမပြီးတော့ဂုံတော်ဒီမေတ္တာဒီတစ်ဖက်ကလည်းဝိပဿနာဒီဟာတွေကိုငါစွမ်းနိုင်သမျှ ခန္ဓာအသက်မငက်ွက်ဖဲနဲ့ဒီသာသနာတော်ကြီးအတွက်ငါလုပ်မယ်အဲ့ဒီစိတ်ကိုဦးစင်းက မွေးမြူပါတယ်အဲ့ဒီစိတ်ကို မွေးမြူပြီးတော့အခုကဲကျင့်စဉ်ကိုဦးစင်း၃ခုချလိုက်ပါတယ်နံပါတ်1ဗုဒ္ဓနုတ်တိကမ္မထာကြီးကိုငါကြွားများမယ်နံပါတ်2မေတ္တာကမ္မထံကိုပွားများမယ် နံပါတ်3ဝိပဿနာတမထဝိပဿနာဒီတရားကို ပွားမယ်အဲ့ဒီတော့နံပါတ်1ဖြစ်တဲ့ဗုဒ္ဓနှုတ်တတိကမ္မထံကိုဥစဉ်ဖရာဂုံတော်၉ပါးဣတိပိသောဘဂဝါအရဟံသမ္မာသမ္ဗုဒ္ဓဝိဇာသရဏသမ္မနောသူကတော်လောကဝိတုအနုတ္တရောပုရိသဓမ္မသာရတိတတ္ထာဒေဝမနုဿာနာဗုဒ္ဓဘဂဝါဆိုပြီးတော့ဖရာရှင်ရဲ့ဂုံတော်မြတ်ကြီး အဲ့ဒီဂုံတော်၉ပါးကိုဥစဉ်အခောက်ရေ7400ကျော်ဥစဉ်ပထမဆုံးပွားများလိုက်ပါတယ်ဂုံတော်၉ပါးအခောက်ရေ7400ကျော်ပြီးတဲ့အခါကျတော့အိုးရင်လွန်ခဲ့တဲ့ဒီเจ้าမဝဲခင်တုန်းကအိုးဘက်ကเจ้าလေးမှာအဲ့ဒီတုန်းကအရဟံဂုံတော်မြတ်ကြီးကို ပူဇော်ခြင်းလို့သောဘဂဝါဣတိပိအရဟံအရဟံဝတ္တသောဘဂဝါ အရဟံတံတရဏံခေသာမိအရဟံတံတိရတာနမာမိအရဟံမေဒုက္ခံဒေတုအရဟံမေတိတေတိဋ္ဌတုဆိုပြီးတော့အရဟံ6ချက်ပါတဲ့အဲ့ဒီဂုံတော်မြတ်ကြီးကိုအဲ့ဒီတော့ကပွားဖို့တယ်ပွားပြီးတော့15ရက်လောက်နေတော့အဲ့ဒီတော့ကဟိုဥစ္ဆန္ဒာတိကသူကလည်းအဲ့ဒီမတိုင်ခင်လေးကကြွလာခဲ့ဘူးတယ်ကြွလာခဲ့တော့သူနဲ့ဦးစင်းနဲ့တောင်မြုပ်ကန်တော်တို့ကလည်းသူနေခဲ့ကြဘူးတယ် အဲ့ဒါနဲ့ခင်ကြပါတယ်သူတို့နဲ့အဲ့တော့ဥစဉ်ကတရက်ကျော်အဲ့ကုံတော်ပွားနေနဲ့အိမ်မထဲမှာဥဇာနာတိကကအရှင်ဘုရားတဲ့တပည့်တော်အရှင်ဘုရားနဲ့ဒေသနာကြားခြင်းလို့တဲ့ဥစဉ်တို့အာဘတ်ဖြေတော်ဒေသနာကြားတယ်လို့ခေါ်တယ်မှန်ပါဘုရားဆိုပြီးတော့စောင့်တော်လေးထိုင်ပြီးတော့ဒေသနာကြားမယ်လှုပ်တဲ့အချိန်မှာအဲ့ဒီအိမ်မထဲမှာဥဇာနာတိကကဥစဉ်ကိုဘာတားသလဲဆိုတော့အရှင်ဘုရားတဲ့အရှင်ဘုရားအခုရွတ်နေတဲ့ ဂုံတော်ကိုဆက်မရွတ်ပါတော့နဲ့တဲ့အဲ့ဒီဂုံတော်ကိုရပ်ပြလိုက်ပါတော့အိမ်မက်ထဲမှာလာပြောတော့အဲ့ဒါနဲ့အဲ့ဒီမှာဦးဇင်အဲ့ရပိုင်းကအဋိဌံလှုပ်ထားတော့ပြီးအောင်လှုပ်လိုက်ပြီးတော့စိတ်ကဇဝေဇဝါဖြစ်ပြီးတော့အဲ့ဒီတော့ကရပ်လိုက်တယ်။နောင်တော့မှပြန်ပြီးတော့ဒါပြန်သုံးသက်ကြည့်တော့အနှောင့်ယှက်ဝင်သွားတာ။ဒီဂုံတော်ကိုမပွားစေခြင်းလို့ဦးဇင်နဲ့ရင်းနှီးတဲ့ပုံကိုတယောက် ဖန်တီးပြီးတော့ တခါတည်းအဲ့ဒီဂုံတော်ကြီးကိုလာပြီးတော့မပွားပြစ်အောင်လို့လှုပ်သွားတာအဲ့ဒါနဲ့ဦးဇင်းကဒီဂုံတော်ကြီးမပွားပြစ်ဘူးဖះဂုံတော်ကိုပါးတွေပဲဒါအကြိမ်ကြိမ်ပွားပြစ်တာပေါ့နော်အဲ့ဒါနဲ့အခုဒီတစ်ခေါက်တော့အဲ့ဒီဂုံတော်ကြီးလဲပွားခြင်းတယ်စိတ်ကအဲ့ဒါဒီဂုံတော်ကလည်းတော်တော်ကိုထူးတယ်သာသနာပြုလုပ်ငန်းမှာဦးဇင်းအခု ဟိုးဘက်ကမြစ်ခွတောင်မှာ2019တုန်းက ပြန်သွားတုန်းကအဲ့ဒီတောင်ပေါ်ဦးစင်းရဲ့ငယ်ဆရာပထမဦးဆုံးတောထွက်ခဲ့တဲ့တောင်ဦးစင်းအသက်23နှစ်မှာလည်းအဲ့ဒီပေါ်မှာဇေဒီတဆူဦးစင်းတည်ခဲ့တယ်ဦးစင်းဆရာသူ့ရဲ့နှစ်20ပြည့်မွေးနေ့နှစ်20ပြည့်တရားသာသနာပြုအထိတ်မှတ်အတွက်အဲ့ဒီမှာသွားပြီးဇေဒီတည်ပေးပါဆိုလို့ဦးစင်းဇေဒီတော်တဆူသွားတည်ပေးဘူးတဲ့တောင်ပေါ်အဲ့နဲ့2019တုန်းကရောက်သွားတော့တောင်ကြီးကလည်း 6ခန်းတန်ခါလည်းတစ်ပါးနှစ်ပါးအဲ့ဒါနဲ့ဘာမှလည်းမတိုးတက်အဲ့နဲ့အဲ့ဦးစင်းလေးကိုဦးစင်းဒီတောင်ကြီးပေါ်မှာတစ်ပါးတည်းနေပြီးတော့ဘာမှမလုပ်ဖဲနဲ့6တီး6ချက်လေးနဲ့နေမဲ့အစားဟောဒီအရဟံဂုံတော်မြတ်ကြီးကိုဥစဉ်နေ့နေ့ညညပူဇော်သမ်းပါဥစဉ်ကအဲ့ဒီစောစောက သောဘဝဣတိပိအရဟံဂုံတော်မြတ်ကိုအရဟံ6ချက်နဲ့ပူဇော်တဲ့ဟာကိုပေးလိုက်တော့အဲ့ဒီဥစဉ်လေးကအဲ့ဒီကနေပူဇော်ပြီးတော့တခါတည်းအဲ့ဒီတောင်ကြီးတွေပေါ်တက်တက်ကားလမ်းကြီးတွေအစအကုန်ကွန်ကရစ်လမ်းတွေခင်းအဲ့ဒီကနေမှအခုအကုန်လုံးအဲ့ဒါတောင်ကြီးကိုစီကားအောင်လုပ်တော့ဦးဇင်ကကြာဟာထူးတာကိုတော်လေးသူ့လက်ထက်ကျမှအများကြီးကို သာသနာပြုလုပ်နိုင်ပြီအဲ့ဒါနဲ့ဦးဇင်ဘာတွေလုပ်နေတော့အာဘုန်းကြီး ဘုန်းကြီးပေးထားခဲ့တဲ့အရဟံဂုံတော်ကိုတပည့်တော်နေရောညရောပွားပြီးတော့အခုသာသနာကြီးပြုနေပြီဖျားဇေဒီတွေဖျားတွေကြောင်းနေလေတပည့်တော်တဲမယ်ဖျားဒီမှာညံတော်28တောင်းရုပ်ပွားတော်ကြီးအဲ့ဒါကြီးလဲတဲမယ်ဖျားအဲ့ဒါဒီဟာကြီးတွေအကုန်လုံးဟိုမှာအုံမြစ်တွေချလုံနေပြီကုသိုလ်ရှင်ပေါ်လာတိုက်ရိုက်တူးတဲ့တော့မပေါ်ဘူးဖျားအေးမပေါ်ရင်တပည့်တော်လှုပ်ပေးမယ်ဝမ်းသာတယ်တပည့်တော်ပြောတဲ့ ဖရာကုံတော်ကြီးပွားရင်းနဲ့အရှင်ဖရာထူလာပြီဆိုတော့အဲ့ဒါနဲ့ဥစဉ်ကဥစဉ်ယဟန်မတယောက်ကဥစဉ်ကိုရှောက်ထားတယ်ဖရာတဲခြင်းလို့ဆိုတော့ကဲအဲ့ဒီမှာဖရာရှိတယ်တဲခြင်းရင်ခမရကုစုပဲဆိုဟာတပည့်တော်တဲမယ်ဖရာဆိုအဲ့ဒါနဲ့ညံတော်28တောင်အဲ့ဒီမှာရုပ်ပွားတော်ကြီးအဲ့ဒါကြီးအခုအဲ့တောင်ကြီးမှာတဲပေးလိုက်တယ်အခုဓမ္မကြီးဒေါက်တာဒေါ်မြင့်မြင့်ဝင်းသိန်းတရာနဲ့အဲ့ဒီမှာအခုရေကန်ကြီးတစ်လုံး တောင်ပေါ်ကိုရေရောက်အောင်ဦးစင်းအဲ့ဒါကြီးအခုလှုပ်ပေးလိုက်တယ်အဲ့ဒီတောင်ပေါ်မှာအဲ့ဒါကြံတဲ့ဟာတွေကအဲ့ဦးစင်းလေးကလှုပ်တာမနေ့ကဦးစင်းကြည့်လိုက်တော့ဟိုးတောင်အောက်ထိအဆင့်ထိစောင်းနှန်းကြီးတွေရောအကုန်လုံးအဲ့ဒီမှာပြီးနေပြီတောင်ကြီးပေါ်မှာတထောင်လုံးကိုသူလှုပ်တာလှုပ်တာအဲ့ဒါနဲ့ဦးစင်းလည်းတော်တော်လေးဝမ်းသာတယ်အဲ့နဲ့ဦးစင်းကအော်ငါဒီကုံတော်ကြီးကိုအရင်တော့ကပွားမယ်လှုပ်ပြီးနောက်ပိုင်းကလေးမပွားဖြစ်တာအဲ့ဒီကုံတော်ကြီးလည်း ဥစဉ်7000 4000ရအောင်ပွားလိုက်အောင်မယ်ဆိုအခုဝါတွင်မှာအရိသောဘဂဝါဣတိပိအရဟံရဟံဝတ္တသောဘဂဝါအရဟံတံတရဏံကေသာမိအရဟံတံတိရတနမာမိအရဟမေဒုက္ခံတေတုအရဟမေတိတေတိဋ္ဌတုဆိုတဲ့အဲ့ဒီဂုံတော်မြတ်တစ်ခေါက်ကိုဒါဟိုအကုန်ဆုံးမှာတစ်ခေါက်ပေါ့အဲ့လိုနဲ့အဲ့ဒီဂုံတော်ကြီးလည်းဥစဉ်ဂုံတော်ပေါင်းဒါ၈000၄000ကျော်ပါတယ်သူကတော့တသိန်းငွေညင်လောက်ကြီးရောက်သွားတာ အဲ့ဒါခောက်ရည်တသိန်းလောက်ထိအဲ့ဒီဖရာကုံတော်ကြီးတွေဥစဉ်ပွားပါတယ်နော်ရသော်ဖရာရဲ့သာသနာတော်မှာအထက်တန်းကြကြမျက်နှာပန်းလှလှနေခြင်းရင်သာသနာပြုခြင်းရင်ဂုံတော်ကိုများများပွားရပါတယ်ဖရာကုံတော်များများပွားတဲ့ပုံကိုယ်တွေဟာဘုံကြီးတယ်တကိုးကြီးတယ်သာသနာ ကို ပြုခြင်းတိုင်းပြုလို့ရတယ် လူတိုင်းတော့လှုပ်ချင်တာပဲဟာတပည့်တော်လည်းဖះလည်းတယ်လိုက်ချင်တာပဲဟာတပည့်တော်ကြောင်းလည်းဆောက်ချင်တာလူတိုင်းပြောတာဒါပေမဲ့လူတိုင်းလှုပ်ရသလားမရဘူးဘာကြောင့်လဲအဲ့ဒီကံနေကွာလို့နော်ဒါကြောင့်မို့ဦးစင်းကရသော်ဖះသာသနာတော်ကြီးဒီဩစတြေးလျတိုက်ကြီးမှာပွင့်လင်းစေခြင်းတရားမို့လောကရန်မျိုးစုံအခက်ခဲမျိုးစုံအလုံးကိုရင်ဆိုင်ပြီးတော့ဦးစင်းမျိုးစုံအခက်ခဲတွေကြားရ နေချင်တာပေါ့ဦးဇင်းသင်္ကန်းဝတ်12နှစ်ဒါသင်္ကန်းဝတ်လာကြတဲ့ဘဝကြတဲ့ဦးဇင်းဖဏလည်းမစီဘူးထီးလည်းမဆောင်တပိတ်တလုံးသင်္ကန်းသုံးတယ်နဲ့တော်ရိပ်တောင်ရိပ်မှာဦးဇင်းနေခဲ့တဲ့ပုဂ္ဂိုလ်နော်ချင်းကြိုက်ကြိုက်မှက်ကြိုက်ကြိုက်ဘာကြိုက်ကြိုက်သင်္ကန်းလေးခေါင်းမူချုံ အိပ်ပြီးတော့ပဲဒီတိုင်းပဲနေခဲ့တဲ့ပုဂ္ဂိုလ်တောရရဲ့ငြိမ်အေးမှုတောရရဲ့ချမ်းသာမှုဘလောက်ဆိုတာဥစဉ်သိဆုံး ငငယ်လေးကလေးနေခဲ့တာဒါပေမဲ့မနေနိုင် သာသနာတော်ကြီးအတွက်တာဝန်အသက်60အထိဦးစင်လုံမယ်လို့အခု90မြောက်ရောက်ခဲ့ပြီနောက်ထပ်10နှစ်တွင်းမှာသာသနာအတွက်လှုပ်ရှားရှိတာဒီလှုပ်ပြီးတော့ဟိုဘက်တော့ဦးစင်အေးချင်းချင်းတရားဓမ္မနဲ့နေခြင်းပြီဆိုပြီးတော့ဒီအတွင်းမှာကြက်ကုတ်ကြက်ခဲကြိုးစားတော့ဒီလိုရေချားမြေချားကြီးတွေမှာမြင်အပ်တယ်ရောမမြင်အပ်တယ်ရောအနှောက်အယှက်တွေကမျိုးစုံဆိုတော့ အဲ့ဒီတော့ဗုဒ္ဓနှုတ်တတိကိုဘလို့မှဦးဇင်းကလွတ်လို့မရဘူးနေ့တိုင်းမပွားတဲ့နေ့မရှိပါဘူးဦးဇင်းကနေ့တိုင်းကလည်းဗုဒ္ဓနှုတ်တတိကပွားကိုပွားရတယ်နေ့တိုင်းဗုဒ္ဓနှုတ်တတိကမ္မထာကြီးကိုအမြဲတမ်းအဲ့ဒါလက်ကင်ထားပါတယ်အဲ့လိုလက်ကင်ထားပြီးတော့မှဦးဇင်းအခုဗုဒ္ဓနှုတ်တတိကမ္မထာကြီးအဲ့ဒါပွားခဲ့ပါတယ်အခုဒီတွင်ထဲမှာဒါအာကျန်တဲ့ဂုံတော်တွေကတော့ဒါအဲ7400မပြည့်ဘူးပေါ့နော်ဒီဂုံတော်နှစ်ပါးကတော့ ဖရာကုံတော်၉ပါးနဲ့ဒီအခုအရဟံ၆မျိုးကတော့အဲ့ဒါကတော့အခုဒီဟိုတလနဲ့၅ရက်အတွင်းမှာပဲဥစဉ်အလုံး7400ကျော်သည်အထိပွားများခဲ့ပါတယ်အဲ့တော့ဥစဉ်ပွားများခဲ့တဲ့ဗုဒ္ဓနှုတ်တတိဘာဝနာကမ္မထံကုသိုလ်ကြီးအားလုံးကိုဥစဉ်တို့တရားဓမ္မအပေါင်းသူတော်ကောင်းတို့တွေနဲ့အလုံးသောသုံးသက်တဖုံသားတတ္တဝါအပေါင်းအလုံးတို့အားဥစဉ်ပွားများအားထုတ်ခဲ့တဲ့ ဗုဒ္ဓနုတ်တိဘာဝနာကုဇိုလ်ကြီး အာလုံးကို အမျှပေးပါတယ်အာလုံးကြာကြာသမျှအမျှအမျှအမျှယူတော်မူကြပါကုန်လောသာတိသာတိသာတိပါကဲနောက်ထပ်ဥစဉ်ပွားတဲ့မေတ္တာကမ္မထာကြီးအကြောင်းပြောပါမယ်တကယ်တမ်းပူခက်တာကမေတ္တာကပူခက်တယ် နော်ဒေါသစရိတ်အာကြီးတဲ့ပုံကိုယ်နဲ့တကယ်မေတ္တာနဲ့ကတကယ်လှုပ်တဲ့အခါကျတော့နှစ်ခုတွေ့တူတွေ့အတော်ခက်တယ်နော်အတော်ခက်တယ်အဲ့တော့မေတ္တာကမ္မထံကိုလှုပ်မယ်ဆိုတော့ဦးဇင်းကဘာလှုပ်လဲဆိုတော့ဟောဒီမှာငွေဖလားကြီးတွေအဲ့ဒီငွေဖလားကြီးထဲမှာ ရေထက်ရေထက်ပြီးတော့ဦးဇင်းကအဲ့ဒီ ဒီမှာထိုင်ကုန်ပေါ်မှာထိုင်နေအဲ့ဒီငွေဗလာကိုရှေ့ကဒီလိုစပွဲပေါ်မှာတင်းတင်ပြီးတော့မနေ့ခင်းမှာမနေ့၄နာရီ၄နာရီလောက်ကနေပြီးတော့ဦးစင်းကမဟာသမယခုနှစ်တုတ်နဲ့ပဋ္ဌာန်းတရားတော်ကြီးပယိတ်တရားတော်ကြီးအကုန်လုံးအဲ့ဓာတွေရွတ်လိုက်တယ်အဲ့ဓာတွေအကုန်ရွတ်ပြီးတော့မှအဲ့ဒီမှာအမျှတစ်ချိန်ပေးဝေပေးဝေပြီးတော့မှဦးစင်းကဒီခုံပေါ်မှာကြွ ကြွပြီးတော့ဒီကမ္ဘာလောကမှာ ရှိနေတဲ့နတ်တွေစัจ java လာအသင်္ချေနန္ဒမှာရှိနေတဲ့နတ်မြမာတွေအားလုံးကို ဦးဇင်းကဖိတ်မှန်တကပြုလိုက်ပါတယ်ဖိတ်မှန်တကပြုပြီးတော့မှ ကဲအားလုံးသောနတ်ဒေဝတာအပေါင်းတွေနတ်ပြည်6ထပ်မြမာ20မှာရှိတဲ့နတ်ဒေဝတာအပေါင်းတို့ဟောဒီမှာလာပြီးတော့မေတ္တာ ရေစဉ်ကိုခံယူတော်မူကြပါ ဦးစင်းရဲ့တနေ့တနေ့ပွားများတဲ့အာထုတ်တဲ့ဘာဝနာကုစုများကိုလည်းနေ့စဉ်နေ့တိုင်းလာရောက်ပြီးတော့တာရုခေါ်ကြပါလို့ဦးစင်းကတခါတည်းနတ်ဒီဝတ္တာတွေအကုန်ဖိတ်မှန်တကပြုတ်ပြီးတော့မှအဲ့ဒီရေစဉ်ထဲမှာမေတ္တာရေစဉ်ကို ပေးပြီးတော့အားလုံးကိုတရဏဂုံနဲ့၅ပါးသီလပေးပါတယ်၅ပါးသီလနတ်ဒီဝတ္တာတွေစောက်တည်ခိုင်းပြီးတဲ့အချိန်မှာ ဦးဇင်းကမေတ္တာတုတ်၃ခေါက်ဩမေတ္တာကံလို့ခေါ်တဲ့ပထဝီဇယမန္တန်ဖရာပိစေကဗုဒ္ဓဒီရဲ့မေတ္တာတကူနဲ့ကျမ်းမာပါစေချမ်းသာပါစေဆိုတဲ့အဲ့ဒီပထဝီဇယမန္တန်မေတ္တာဂါထာကြီး၃ခေါက်မေတ္တာတုတ်၃ခေါက်ဒုက္ခပတ္တသနေဒုက္ခ၃ခေါက်ဒုံမေစိတ်တန်းစကာယောစဆိုတာ၃ခေါက်တပိတိယောဝိဝေဇန္တုဆိုတာ၃ခေါက် အဲ့ဒီလိုသုံးကောက်စီနဲ့ဦးဇင်းကအာလုံးမေတ္တာတွေအကုန်ပို့ပြီးတဲ့အချိန်ကြတော့မှအယက်ဆယ်မျက်နာမေတ္တာဖို့နဲ့အဲ့ဒီမှာကိုယ်ခန္ဓာကိုယ်ကနေမှကိုယ့်ရဲ့မိဘပစ္စည်းလေးပါထောက်ပံ့လှူဒန်းနေကြတဲ့ပစ္စည်းလေးပါဒကာဒကမတွေဘဝတန်ត្រာကဆွေမျိုးတွေကိုနေတဲ့ကြောင်းနေတဲ့မြို့ရက်ွက်နိုင်ငံကနေတကဘာလုံးဖြန့်စัจ java လာဖြန့်အဲ့လိုတွေအကုန်ဖြန့်ဖြန့်ဖြန့်ဖြန့်ပြီးတော့ဦးစင်က အဲ့ဒီမှာမေတ္တာပို့အဲ့တော့45နဲ့5မိနစ်လောက် ကြာသွားတာပေါ့45မိနစ်လောက်အဲ့ဒါနဲ့မေတ္တာကမ္မထံကို45မိနစ်လောက်အဲ့ဒီမှာမနေ့ပိုင်းတစ်ချိန်ကိုတေချာထိုင်ပြီးတော့အဲ့ဒါလုပ်တယ်ပြီးတဲ့အခါကျမှဦးစင်းရဲ့ပြုတ်ပြုတ်သမျှကောင်းမှုတွေအလုံးကို အမြတမ်းအလုံးပေးဝေလိုက်တယ်ဒါမနေ့ပိုင်းတစ်ချိန်အဲ့ကြံတဲ့အချိန်တွေမှာတော့ဂုဏ်တော်ပွားခြင်းတရားထိုင်ခြင်းအဲ့ဒါတွေတစ်ခါပြန်လုပ် လောက်ပြီးတော့တက္ကဦးဇင်းနေခင်းနေခင်းပိုင်းမှာတစ်ချိန်တစ်ခါပြန်ပြီးတော့ဦးဇင်း3နာရီလောက်မှာ30တဖုံသားတွေကို အကုန်လုံး ဖိတ်မှန်တကပြု လူတွေရောနတ်တွေရောမြမာတွေရော30တဖုံသားတွေအကုန်လုံးဟောဒီမေတ္တာရေစင်မှာအလုံးတည်နေကြပါစေလို့အဲဒီမှာ ငွေဗလားနဲ့ရေထည့်ပြီးတော့မေတ္တာရေသင်လုပ်ပြီးတော့ဟောဒီမေတ္တာရေသင်ထဲမှာအလုံးသောလူနတ်မြမာတတ္တဝါသုံးသက်တဖုံသားတွေအလုံးတည်ကြပါသည်ဆိုပြီးတော့မှဂုံလုံးကိုအလုံးကိုဖိတ်မှန်တက ပြုတ်ပြီးတော့မှအဲ့ဒီမှာလဲအခုသူတို့ကိုဥစဉ်ကငါးပါးသီလပေးတယ်ပေးပြီးတဲ့အခါကျတော့မှဥစဉ်စောသွားဟာဒီအကုန်ရွတ်ဖတ်အရိယာနိမမေတ္တာပို့အကြီး၆ဆုံးမေတ္တာပို့နိပေါ့မေတ္တာပို့တော့ဥစဉ်အစုံပို့တာပေါ့နော်အဲ့လိုနဲ့ နေခင်းပိုင်းတစ်ချိန်3နာရီလောက်မှာအဲ့ဒါအခုပြောတဲ့သုံးသတပုံသားတတ္တဝါအလုံးအတွက်ဥစဉ်မေတ္တာကမ္မထတစ်ချိန်ပြန်လုပ်တယ်အဲ့ဒီကနေမှည6နာရီတစ်ချိန်ကျတော့မလွတ်မကြွကြသေးတဲ့ပိတ္တာတွေအဲ့ဒီမလွတ်မကြွကြသေးတဲ့ပိတ္တာတွေအကုန်လုံးကို ဖိမှန်တကပြုပါတယ်ည6နာရီမှာဖိမှန်တကပြုပြီးတော့အဲ့ဒါသူတို့အားလုံးကို အခုပြောသလိုပဲငါးပါးသီလပေးအဲ့ဒီဂုဏ်တော်တွေမေတ္တာတွေနဲ့အကုန်လုံးရွတ်ဖတ်ပြီးတော့မှအဲ့ဒါလည်းတစ်ချိန်တစ်ချိန်ကိုဥစဉ်45မိနစ်45မိနစ်လောက်မေတ္တာကမ္မထာနေစီဖြံပြီးတော့ဥစဉ်ရပြုသမျှကောင်းမှုတွေကို နေ့တိုင်းနေ့တိုင်းသူတို့ကို ခေါ်ခေါ်ပြီးတော့အမျှဝေပါတယ်အဲ့လိုနဲ့ဗုဒ္ဓနုတ္တိကမ္မထာရဲ့မေတ္တာရဲ့ဘုဘကတရားထုတ်တာရဲ့နဲ့တွဲပြီးတော့လာလိုက်တာမေတ္တာမှာခက်နေတာ ကိုကိုဒုက္ခပေးခဲ့ဘူးတဲ့ပုံကိုယ်တွေကိုနဲ့အဆင်မပြေတာတွေကတနှုံနှုတ်တနှုံနှုတ်နဲ့စိတ်မှာဆင်းရဲအောင်လုပ်တယ်။ကိုကလောက်တာမဟုတ်ဘူးကိုကကိုဖြစ်နေတာ။တိုက်ပွဲကနော်မေတ္တာပို့နေပါတယ်ဆိုမှစိတ်ကဒေါသစိတ်တွေအလွတ်လွတ်ထွက်တာ။မေတ္တာပို့လေဒေါသကထွက်လာလေကိုတခါမှ မစင်စားဘူးတဲ့ကိုကိုဒုက္ခပေးဘူးတဲ့ အခက်ခဲဖြစ်အောင်လှုပ်ခတ်ဖို့တဲ့ပုံကိုယ်တွေရဲ့မျက်နှာတွေကဒိုင်းဆိုပေါ်လာတယ်အာယုန်တွေကပေါ်လာတယ်စိတ်ကဒေါသစိတ်တွေကသွားဖြစ်တယ်မနိုင်ပါလားငါကိုကိုကိုဆုံးမငါမေတ္တာကမ္မထံပွားခြင်းလို့မေတ္တာပို့ပါတယ်ဆိုမှဘာဖြစ်လို့ဒီအာယုန်တွေကပေါ်ပေါ်ပေါ်ပပြီးငါနှိမ့်ဆက်တာလဲကိုဒုက္ခပေးတဲ့လူကတော့သူကသူစားကောင်းအိတ်ကောင်းအိတ်ကောင်းနေမှာလေကြာလှပြီးဖြစ်ခဲ့တဲ့အရာဒါပေမဲ့ကိုက သိမ့်စီထားတာသိမ့်စီထားတယ်ငါပေါ်ဒါသူလှုပ်ဖူးတယ်ငါပေါ်သူပြောဖူးတယ်ငါပေါ်မတော်မတရားလှုပ်ဖူးတယ်ဆိုတော့အဲ့ဒါကိုသိမ့်စီထားခဲ့တဲ့စိတ်ကအဲ့ဒီမှာထွက်တာသိမ့်စီထားခဲ့တဲ့စိတ်ကထွက်လာတဲ့တနေ့တနေ့မေတ္တာပို့လိုက်ဒေါသစိတ်ကပေါ်လိုက်အဲမေတ္တာကိုနိုင်ရင်သူ့ရဲ့ရန်သူကိုနိုင်အောင်လုပ်အောင်မေတ္တာကိုအောင်မြင်ရင် မေတ္တာကမ္မထအောင်မြင်ရင်သူ့ရဲ့ယန္တူဟာဘာလဲအနိကယန္တူဟာဒေါသကြံတဲ့လူတွေကအဝေးယန္တူရသော်ဘုရားပြောတယ်အဲ့ဒီအဝေးယန္တူတယောက်ကကိုယ့်ကိုငရဲကြအောင်မလုပ်နိုင်ဘူးတဲ့မိမိရဲ့စိတ်တန်တန်ထဲမှာရှိနေတဲ့အဲ့ဒီဒေါသကကိုယ့်ကိုငရဲချလူတယောက်ကလာတတ်တယ် तू ကတတ်တာပဲရှိတယ် ငရဲကိုကြအောင်မင်းဆင်းလို့ပြောလို့မရဘူးဒုက္ခလာပေးမယ်ဆဲမယ်ဆဲတာပဲရမယ်ငရဲကိုကြအောင် သွားလို့အမိန်ပေးလို့မရဘူးအဲ့ဒီငရဲကိုကြစေတာဘယ်သူလဲငရဲကိုကြာခြင်းရဲ့အကြောင်းဟာဘာလဲလို့အကြောင်းတရားကိုရှာတဲ့အခါကျတော့မိမိရဲ့အတွင်းရန်သူဖြစ်တဲ့ဟောဒီဒေါသတရားပဲ။ဩ ဒီဒေါသတရားဟာငါ့ကိုနှိပ်စက်သူများငါ့ကိုနှိပ်စက်တာမဟုတ်ဘူးသူတို့ပြောမဲ့လူကပြောတယ်လှုပ်ချင်တာတွေလှုပ်ကြမယ်ကိုယ့်ဘက်ကဘာမှလည်းမတုံ့ပြန်ခဲ့ဘူးဒီတိုင်းပဲနေခဲ့တယ်ဒါပေမဲ့ဘာကြမ်းနေလဲစိတ်ထဲမှာသွားပြီးတော့သိမ့်စီမှုကြီးကြမ်းနေတာအဲ့ဒီရန်သူကိုသွားတွေ့ဩ तू ငါ့ကိုဒီလိုလှုပ်ခဲ့ဘူးတယ်ငါ့ကိုပြောခဲ့ဘူးတယ်ဆိုပြီးတော့ ငါတိမ့်စီထားတာရှိနေတာပါဇက်နဲ့တုံပြန်ပြီးတော့ဥစဉ်သူတစ်ပါးဒုက္ခရောက်ဥစဉ်ဘဝဘယ်တော့မှမလုံဥစဉ်ဘဝကိုကြိုက်တဲ့လောက်လို့ဘဝပြက်အောင်ကြိုက်တယ်လို့လို့လှုပ်ချင်တာလှုပ်ဥစဉ်သူတို့ကို ပြန်ပြီးတော့လက်စားချင်မယ်သူတို့ပြန်လှုပ်မယ်ဆိုတော့ဥစဉ်ဘဝမှာဘယ်တော့မှကိုမရှိခဲ့ဘူးဥစဉ်လှုပ်လက်မလှုပ်ခဲ့ဘူးငါ့ကိုလှုပ်ရင်ဝွကျွေးငါခံရတာဝွကျွေးဆရတာ ဘာလို့လဲဥစဉ်ဘဝမှာကြောင်းနေထောင်နေထောင်နေကြောင်းကြောင်းနိုင်လူခံရပြည်တွင်းထောင်ထောင်ပြည်ပထောင်ထောင်ဘဲထောင်ထောင်အလူခံရတာဒါအတိတ်ကဥစဉ်သူများလောက်ခဲ့လို့လေကျန်တဲ့ဘုန်းကြီးတွေအေးချမ်းလေးသာသနာပြုရဥစဉ်ပြုလို့မှမရပဲဥစဉ်သာသနာပြု အနှောက်ယှက်ကြီးအကြီးတွေလားအာဘယ်နေရာလောက်လောက်အာအိန္ဒိယမှာတော့ကလည်းတခါတည်းကြောင်းနေဝယ်မယ်သာသနာဖျားပွင့်တဲ့နေရာကြီးသာသနာပြုမယ်ဆိုလို့အာနောက်ဆုံးကျတော့ဟိုကလှုပ်ဒီကလှုပ်နဲ့ တခါပြန်ပြီးပြက်ပြန်တာပဲအမြန်မာပြည်မှာသွားလို့လုတာပဲအာငါဘဝဝွကျွေးကြီးလိုက်တာဒါပေမဲ့ဦးစင်းကိုနိုင်ကပြန်လို့မလောက်ခဲ့ဘူးလောက်ချင်တယ်လို့လောက်ပဲစေငါဘဝငါဝွကျွေးအကုန်လုံးကိုစွန့်လွတ်နိုင်ခဲ့တယ်တိခဏနိုင်ခဲ့တယ်ဘာမှမတုံ့ပြန်ခဲ့ဘူးဘဝရဲ့ဝွကျွေးတွေရှိလို့ဘဝရဲ့အတိတ်တွေရှိလို့မဟုတ်ပေမဲ့လည်းအပြောခံရတယ်အဆိုးခံရတယ်အဆွဆွဲခံရတယ် တစ်ဖက်သားကိုငါနိုင်လို့ငါပြန်လုပ်မယ်ဆိုပြီးတော့ဘယ်တော့မှဦးဇင်းမလုပ်ဘူးသူများကနေပြောလို့လာပြီးတော့အရှင်မြတ်ဒါလေးအဟွာလုပ်ပါတော့မှကိုကိုဒုက္ခပေးတဲ့လူသူများလုပ်မယ်ဆိုတော့မလုပ်နဲ့တားတယ်ဒါဦးဇင်းရဲ့ပင် ကိုစိတ်ကိုပြောတာဘယ်တော့မှသူတစ်ပါးပေါ်မလို့ဒါပေမဲ့အပြင်ဘန်းမှာမြတ်စွာဘုရားကလည်းကြောင်းမို့ချက်သားတော်တဲ့ရန်သူတယောက်ကမင်းတို့ကို လွှတ်နဲ့ဖြတ်မယ်မင်းတို့ရဲ့ပေါင်ကြီး ဒူးကောင်းကြီးခြေတော်ကြီးကိုလွှတ်နဲ့ဒွီဒွီဒွီဒွီဒွီနဲ့လာပြီးလှိဖြတ်အဲ့ဒီလှိဖြတ်တဲ့အခါမှာအဲ့ဒီပုံကိုရဲ့အပေါ်မှာသွားပြီးတော့ဒေါသဖြစ်သေးရင်ငါအဆုံးမမင်းတန်တာမှာမတည်သေးဘူးတဲ့ကကစုပမတုတ်တံမှာရှင်သာရိပုတ္တရာမထေရမြတ်ကတန်ဃာတော်တွေကိုအရှင်ဖျားတော် အဲ့ဒီတုတ်တော်ကြီးကို အမျက်မပြတ်ဆင်ញင်တော်မူကြပါဖရာတဲ့။အော်ငါတို့ဖရာဟာ သိခံခြင်းဆိုတဲ့အကျင့်ကြီးကိုဟောတဲ့ဖရာ။ငါတို့ဖရာဟာသိခံခြင်းဆိုတဲ့အကျင့်တရားကြီးဟောပြောတဲ့ပုဂ္ဂိုလ်ရဲ့တပည့်ဖြစ်နေပြီးတော့ငါကဘာလို့သိမခံနိုင်ရမှာလဲ။ကိုဘကနော်။ငါကဘာလို့သိမခံနိုင်ရမှာလဲ။ဲ့ဒီတုတ်တန်ကြီးကိုနားထောင်နားထောင်ပြီးတော့ သိခံစိတ်ကိုမွေးတော်မူပါဖရာလို့ရှင်သာရိပုတ္တရာကြီးကလည်းတန်ဃာတော်တွေကိုပြန်ဟောတယ်ဦးဇင်းကအရာရာတိုင်းမှာအဲ့ဒီသိခံခြင်းဆိုတော့အဲ့ဒီလက်နက်ကိုပဲဆောင်ထားပြီးတော့ဒါပေမဲ့အခုပြောသလိုပေါ့တကက်မေတ္တာတွေတကက်ကြကြနာနာလုပ်ပြီးဆိုတော့အပြင်ကတော့သိခံတယ်အတွင်းထဲမှာ तू ကလာပြီးသိသိထားတာရှိအဲ့ဒါကထွက်လာလာလာပြီးတော့ကိုယ့်ရဲ့မေတ္တာတွေလှုပ်တဲ့အချိန်မှာလှုပ်တဲ့အချိန်နဲ့အချိန်တိုင်းမှာ သူကလာလာပြီးကိုယ့်ရဲ့စိတ်ကိုမေတ္တာကို तू ကဒေါသက လာလာပြီးတော့ तू ကအနှောက်ယှက်ပေးတာပဲတော့ဥစဉ်ဝင်လိုက်တာက29ရက်ည29ရက်ညလောက်ကစပြီးတော့ဝင်လိုက်တာ31ရက်ကျမှလာကုန်လာကုန်ပြီးတော့လည်းမရသေးဘူးတိုက်နေရတာနော်တိုက်နေရတာသူများနဲ့တာစကားမပြောတာကိုယ်မှတခါတည်းအပြည့်ထန်ချနေရတာတိုက်ပွဲကနော်ဒီဒေါသနဲ့မေတ္တာနဲ့နှပန်းလုံးနေရတာ နောက်ပိုင်းလုံနေရတာတရားလုံရင်လုံရင်နဲ့လာပြန်ပြီဒီဒေါသစိတ်ကအဲ့ဒါနဲ့ဩဖရာအလုံးတော်ကြီးတိတ်တထမင်းသားဌိနနဲ့ခွာတောထွက်ဥဒဝေလာတော့ရောက်တော့စိတ်ကပြန်ပြန်ပြီးနန်းတော့ပြန်ပြန်ရောက်နေတော့မနဲ့နှိတ်ကိုနေရနော်တော့ထွက်သွားပြီးမှစိတ်ကနန်းတော့ပြန်ပြန်ရောက်သွားလို့နော်အဲ့ဒါကြောင့်မို့အခုလည်းပဲဩငါဘသူနဲ့မှစကားမပြောတော့ပါဘူးဆိုမှ ဒီဒေါသနဲ့ငါရံဖြစ်နေရပါလားကိုကိုကိုစင်ញံသုံးသပ်မေတ္တာ နိုင်အောင်လုပ်နိုင်အောင်လုပ်နိုင်အောင်လုပ်ပြီး6ရက်မြောက်ကနေပြီးတော့9ရက်မြောက်နေ့အခုဩဂလ9ရက်နေ့ဩဂလ9ရက်နေ့ရောက်တော့ကိုကိုကိုဆုံးမဇဏိတာဟောဒီเจ้าကြီးကိုမေတ္တာဒီပ ဒီနာမည်ရွေးတော့ကနော်မေတ္တာဆိုတာတော့သိတယ်ဒီပဆိုတာထွန်းလင်းတောက်ပါတာနော်မေတ္တာဒီပဆိုတာမေတ္တာအယောင်နေထွန်းလင်းတောက်ပါတာဒီမေတ္တာဒီပဝိဟာရဆိုတဲ့ဒီเจ้าဆိုတဲ့နာမည်ကိုဥစဉ်ကိုယ်တိုင်ရွေးတာဒီနာမည်ကိုငါသုံးမယ်ငါကို၌မေတ္တာတကယ်လုံနိုင်မလားလို့ ကိုကိုကို၃ရက်တိတိမေးခဲ့ရတာ၃ရက်တိတိကိုကိုကို မေးပြီးတော့၃ရက်တိတိမေးပြီးတော့မှကဲငါလုံမယ်ဆိုပြီးတော့မှလုံခဲ့တဲ့ပုဂ္ဂိုလ်တယောက်ကအခုဟောမနိုင်ဘူးလားဒီမေတ္တာကို မလုံနိုင်ဘူးကိုကိုကိုဒါဥစဉ်ဆုံးမတာပြောတာနော်ကိုကိုကိုအဲ့လိုဆုံးမပြီးတော့ငါဘာဖြစ်လို့ဒီ ရန်သူတွေကိုငါသိမ့်ပိုက်ထားတယ်လေငါစိတ်ထဲမှာသိမ့်စိထားတယ်လေသူများပြောတာတွေသူများဆိုတာတွေသူများလုပ်တာတွေကိုငါကဘာလို့သိမ့်ပိုက်နေတာလဲငါဟာဖရာသားတော်ပဲမြတ်စွာဘုရားလည်းလောကရန်မျိုးစုံခံပြီးတော့သာသနာကြီးပြုတာငါကဘာလို့မခံနိုင်ရမှာလဲငါဖရာသားတော်ပဲငါရအောင်လုပ်မယ်ကိုကိုအဲ့ဒီဒုက္ခပေးဘူးတဲ့လူတွေပေါ်လာသမျှလူတွေရဲ့မျက်နှာမြင်အောင်ကြည့် သူ့ရဲ့နှလုံးအိမ်ထဲမှာဥစဉ်မေတ္တာအကြည်ဓာတ်ကိုလှမ်းပြီးတော့ပို့တယ်မေတ္တာအကြည်ဓာတ်ကိုသူ့ရဲ့နှလုံးအိမ်မှာလှမ်းပြီးတော့ပို့လိုက်ရင်နှလုံးအိမ်မှာမေတ္တာအကြည်ဓာတ်ဒီလင်းပြီးတော့လာတော့အဲ့ဒီမေတ္တာအကြည်ဓာတ်ဒီဒီပုဂ္ဂိုလ်ရဲ့စက္ခုအကြည်မှပြန့်ပါစေသတည်းသောတာအကြည်မှပြန့်ပါစေသတည်းဂါနအကြည်မှပြန့်ပါစေသတည်းဇီဝအကြည်မှပြန့်ပါစေသတည်းကာယအကြည်မှပြန့်ပါစေသတည်း မနှောကြီးမှာပြန့်ပါစေတည်းဆိုပြီးတော့သူ့ရဲ့ခန္ဓာကိုယ်ကြီးတစ်ခုလုံးမှာတခါတည်းခြေဆုံးခေါင်းဆုံးငါရဲ့မေတ္တာဓာတ်တွေလှိုင်းနေအကြည်ဓာတ်တွေမေတ္တာတွေသူ့တကိုယ်လုံးမှာ လွှမ်းပါစေတည်းတီးပါစေတည်းတီးပါစေတည်းလွှမ်းပါစေတည်းဆိုပြီးတော့တခါတည်းဦးဇင်းမေတ္တာပို့လိုက်နောက်တစ်ယောက်ပေါ်လာပေါ်လာတဲ့လူအဲ့ဒီနီးနဲ့ပို့ ပေါ်လာတဲ့လူအဲ့ဒီနီးနဲ့ပို့ပြီးတော့သူတို့ရဲ့ဂျေဇုတရားတွေ ကိုယ့်ကိုဒုက္ခပေးတယ်ဆိုပြီးမဲ့ဒီပေးတဲ့လူအလုံးဟာညာအလုံးနှီးပါပါပဲလွတ်တဲ့လူဟာမရှိပါဘူးအဲ့ဒီဒုက္ခပေးတဲ့လူအလုံးဟာ တကယ်တမ်းကကိုယ့်အပေါ်ကျေးဇူးပြုခဲ့ဘူးတဲ့ပုံကိုယ်ကြီးပဲအဲ့ဒီမှာဒုက္ခပေးတာကိုမကြည့်တော့ဘဲနဲ့အဲ့ဒီကျေးဇူးဂုဏ်ကိုလှမ်းကြည့်လိုက်ဩအခုချိန်မှာငါရန်သူလောက်ပြီးတော့တိုက်ကြတယ်ခိုက်ကြတယ်မကောင်းပြောကြတယ် ဆိုကြတယ်လောက်ကြတယ်ဆိုပြီးမယ်တကယ်တမ်းသူငါပေါ်ဘလို့ထောက်ပံ့ခဲ့တယ်စောက်ရှောက်ခဲ့တယ်ကူညီခဲ့တယ်အဲ့ဒီကျေးဇူးဂုဏ်တွေမေတ္တာတွေကိုအာယုံယူယူပြီးတော့ပေါ်လာပြီဟဲ့ဆိုတာနဲ့တပြိုင်တည်းဦးစင်းကဒါရိုးရိုးမေတ္တာပို့တာတဆင့်ရှိတယ်နော်အလုံးသောတတ္တဝါတွေကြမ်းပါပါစေချမ်းသာပါစေဒါဒကာဒကမတွေရိုးရိုးပို့တာအဲ့ဒီထက်မြင့်တဲ့မေတ္တာဥပ္ပစာရတမာရီမေတ္တာလို့ပြောတယ်အခုလို့အလင်းနဲ့ပို့တာ နော်ဒါဥပ္ပစာရတမဥပ္ပစာရတမာရီရထားတဲ့ပုံကူများပို့လို့ရတဲ့မေတ္တာပေါ့နော်အဲ့ဒီထက်ကျတော့ဟိုဘက်ကျတော့ဇံရပြီးမှပို့တဲ့မေတ္တာအဲ့ဒီလောက်မေတ္တာကျတော့လေဦးဇင်းတို့လေဇံမရတော့အဲ့လောက်ထိမစွမ်းနိုင်ဘူးပေါ့စွမ်းနိုင်တဲ့ဟောဒီဥပ္ပစာရတမာရီရခဲ့တဲ့မေတ္တာနဲ့အဲ့ဒီမေတ္တာကံပုဂ္ဂိုလ်ကိုယ့်ကိုဒေါသဖြစ်အောင်လုပ်ခဲ့တဲ့ပုဂ္ဂိုလ်ကိုအဲ့ဒီသူရဲ့နှလုံးအိမ်မှာ ထိုးထိုးထိုးထိုးပြီးတော့အဲ့ဒီအကြည်ဓာတ်နဲ့ မေတ္တာပို့လိုက်တော့ဩဂတ်လ9ရက်နေ့ညနေပိုင်းမှာအောင်မြင်သွားပြီစူးနေတဲ့ညောင်ကြီးတညောင်ထွက်သွားတယ်လို့မျက်စိထဲမှာအမိုက်ဝင်နေတော့ပုတ်ခတ်ပုတ်ခတ်နဲ့ထော်လကန်လာဖြစ်နေသလိုတခါတည်းအယိုးမြတ်ထားတဲ့လူဟာနေရခက်ထိုင်ရခက်ဖြစ်နေသလိုပထမကဖြစ်နေတာနော် ပထမကဖြစ်နေတာစိတ်ထဲမှာမေတ္တာရာပို့နေတာဟိုကဒေါသဟိုကထွက်လာလိုက်ဒီကကြမ်းပါပါသေးလှုပ်လိုက်ဟိုကထွက်လာလိုက်ဩမေတ္တာပို့ရင်ဒေါသထွက်သွားဒါပြောတာပဲဟာဆိုတာအဲ့ဒီလမ်းကြောင်းကြီးကနေမှခုနှစ်ရက်နေ့ညနေပိုင်းမှာအာလုံးကို နိုင်နှင်းသွားပါတယ်တလောကလုံးမှာရန်သူဆိုတာ ရှာလို့မရတော့တွေ့ခဲ့ဘူးတဲ့ပုံကိုယ်တွေထဲမှာ အားလုံးကိုမေတ္တာ ပို့နိုင်တဲ့အချိန်လဲရောက်ရောဦးစင်းရဲ့စိတ်မှာအေးချမ်းလိုက်တာ။အော်မေတ္တာနဲ့နေတဲ့ပုဂ္ဂိုလ်ရဲ့စိတ်တန်တန်မှာငြိမ်းအေးပြီ။ရန်သူတွေမရှိတော့ဘူးချက်သားတို့။မြတ်စွာဘုရားဟောတဲ့တရားမှန်လိုက်တာ။ငါအရင်ကမငြိမ်းအေးခဲ့တာကငါရဲ့တန်တန်မှာဟာဒီဒေါသ ဖြက်ဖြက်နေလို့အဲ့ဒီဒေါသကအခုတယောက်အာယုံနဲ့မေတ္တာပို့ရင်ဂုဏ်တော်ပွားရင်တရားမှတ်ရင်တယောက်ကပေါ်လာပြီးအာယုံနဲ့ဖြတ်ပေါ်လာပေါ်လာတဲ့နဲ့ဦးဇင်းသူ့ကိုတခါတည်းနမိတ်နဲ့ယူပြီးတော့တခါတည်းသူ့ရဲ့နှလုံးအကြည်ဓာတ်ကိုဦးဇင်းဒီကနေမှနှလုံးအိမ်ကနေမှအကြည်ဓာတ်ကိုလွှတ်လိုက်ဦးဇင်းတို့ဥပ္ပစာရတမာတိလောက်ထိတမာတိကိုရအောင်လှုပ်ထားတဲ့အခါကျတော့ မျက်စိမှိတ်ပြီးတော့ခြေလိုက်ရင်ကြိုက်တဲ့နေရာကြည့်လင်းထိန်သွားအောင်ကြည့်လို့ရအဲ့ဒီနမိတ်အကြည်ဓာတ်ဟာသကောဝိုင်းလောက်ကြီးတယ်ဆိုနမိတ်ကကြီးတယ်တံမြာသီးလုံးလောက်သေးတယ်ဆိုတံမြာသီးလုံးလောက်သေးတယ်ဟာဒီနမိတ်ဒီနောက်ကိုသွားတယ်ဆိုအဲ့နောက်မှာရှိတဲ့ဟာကိုအကုန်ပြန်ကြည့်လို့ရအောင်နမိတ်ကို तू ကစေဆယ်ချက်နဲ့အရင်တော့ကနိုင်အောင်ကျင့်ခဲ့တာကြီးသေးဝေးသေးနီးသေးအဲကြီးသေးသေးသေးနီးသေးဝေးသေးလင်းသေးမှောင်သေး ကိုရထားတဲ့ဒီနမိတ်စိတ်အကြည်လင်းကိုကြိုက်တယ်လို့အရင်တော့ကစေဆယ်ချက်နဲ့နိုင်နှင်းအောင်ကျင့်ထားခဲ့တဲ့အကျိုးကျေးဇူးကအခုအသုံးချခြင်းတော့အဲ့ဒါကိုဦးစင်ကပြန်ပြီးအသုံးချလိုက်အဲ့ဒီတမာတိကိုမွဲပြီးတော့နှလုံးအိမ်ကနေမှဦးစင်နှလုံးအိမ်ကိုကြည့်လိုက်တယ်ငါရဲ့နှလုံးအိမ်ငါရဲ့ခန္ဓာကိုယ်ကျမ်းပါပါစေချမ်းသာပါစေကြည့်လိုက်လို့နှလုံးအိမ်လေးကကြည်လင်းနေတာအဲ့ဒီကြည်လင်းနေတဲ့နှလုံးအိမ်ကနေမှအဲ့ဒီမှာသူ့တည့်ရဲ့ထံမှာ နှလုံးအိမ်ကနေမှအကြည်ဓာတ်ကိုဦးဇင်းကလွတ်တာအကြည်ဓာတ်ကိုလွတ်ပြီးတော့မှအဲ့ဒီနှလုံးအိမ်ကအကြည်ဓာတ်ကနေမှခန္ဓာကိုယ်တစ်ခုလုံးမှာစက္ခုကြီးသောတာကြီးဂါဏကြီးဇိဝကြီးကာယအကြီးဆိုဒီကိုယ်လုံးကြီးပြန့်သွားပြီလေခြေသုံးကောင်းဆုံးအဲ့ဒီကနေမှမနောကြီးစိတ်ရဲ့အကြီးပါအကြီး6ဆုံမှာကြီးစေလင်းစေဆိုပြီးတော့တခါတည်းကိုမေတ္တာကိုအဲ့လိုနီးနဲ့နိုင်နိုင်လှုပ်လိုက်တာအဲ့ဒီမှာဥစဉ်9ရက်နေ့မှာလောကမှာ ရန်သူဆိုတာရှာမရတော့ဘူးဖြစ်သွားတယ်ပေါ်လာတဲ့ရန်သူမှန်သမျှစိတ်ထဲမှာမပေါ်ဘူးတော့မဟုတ်ဘူးเนาะပေါ်တယ်ဒါပေမဲ့အရင်တော့ကသူ့ကိုမေတ္တာမပို့နိုင်ဒေါသကဖက်ပြိုင်ထားလို့သူ့ရဲ့အာယုံပေါ်လာရင်ကိုကမေတ္တာမပို့နိုင်တော့အခုကျော်သူ့ကိုမေတ္တာတန်ပို့နိုင်သွားအဲ့ဒါကိုနိုင်သွားတယ်ပြောတာသူ့ပေါ်ကိုအာယုံနဲ့မှ तू ပေါ်လာပြီဟဲ့ဆိုတာနဲ့သူ့ကိုချက်ချင်း နှလုံးအိမ်ကနေမှအကြည်ဓာတ်ကိုသူ့ဒီကိုလွတ်ပြီးတော့ကို ချက်ချင်းကိုတခါတည်းပို့နိုင်တယ်ကမ္ဘာလောကမှာဥစဉ်မပို့နိုင်တဲ့လူတယောက်မှရှာမရတော့ဘူးအဲ့ဒီနေရာရသွားအဲ့ဒီမှာကျမငါဒီနေ့နိုင်ပြီငါရဲ့မေတ္တာကမ္မထမ်းနဲ့ဒီနေ့မှာပဲငါနိုင်ပြီနိုင်ပြီစိတ်ကိုချမ်းသာလိုက်တာကြည်နိုးလိုက်တာမေတ္တာကမ္မထမ်းရဲ့ ဦးစင်ပွားခဲ့ရင်9ရက်မြောက်နေ့မှာစပြီးတော့ရပါတယ်အဲ့ဒီကနေပြီးတော့နေစဉ်နေတိုင်းနေစဉ်နေတိုင်းဦးစင်မေတ္တာကမ္မထာကြီးနဲ့ကဘာလောကကြီးမှာတနေ့တနေ့ဒါအခု3ချိန်3ချိန်မနက်ခင်းပိုင်းနတ်ဒေဝတာတွေအထူးဖိတ်မှန်ပြီးတော့30ပုံသားတွေအမျှပေးဝေမေတ္တာပြန်ပို့ပါတယ်နေခင်းပိုင်းမှာ30ပုံသားတွေတက်တက်ခေါ်ပြီးတော့တစ်ချိန်ပြန်ပြီးတော့ပေးဝေပါတယ်ည6နာရီမှာပိတ်တာတွေကိုအထူးဖိတ်မှန်တကပြုပြီးတော့30ပုံသားတွေမေတ္တာပို့အမျှဝေး အဲ့လိုနဲ့၃ချိန်၃ခါနဲ့တလာအတွင်းမှာဥစဉ်မေတ္တာကမ္မထံတွေကိုစွန့်နိုင်သည်မြပွားခဲ့ပါတယ်ဥစဉ်ပွားခဲ့တဲ့ဒီမေတ္တာကမ္မထံကြီးဟာ အမတန်မှအကျိုးများတဲ့ကမ္မထံမှာရောက်မှုဥစဉ်တို့မြတ်စွာဘုရားကဘဝတစ်ခုမှာခုနှစ်နှစ်မေတ္တာကမ္မထံပွားတာဇန်နေအထိရသွားတယ်ဘုရားလောင်းတော်ကြီးကဘာပေါင်း64ကဘာလောက်နတ်ပြည်မြမပြည်တွေမှာနေရတယ်နော် မေတ္တာကမ္မထံခုနှစ်နှစ်လောက်ပွားတာဒါကြောင့်မို့ဒီမေတ္တာကမ္မထံပွားတဲ့ပုဂ္ဂိုလ်ဟာသေလွန်ရင်ဗြမပြည်တွေသွားရတယ်။ကြံတဲ့ဒါနကုသိုလ်သီလကုသိုလ်တွေကနတ်ပြည်၆ထပ်ပဲရောက်တယ်။ဟောဒီမေတ္တာကမ္မထံကဇန်ဆင့်ထိရောက်သွားရင်ဗြမပြည်ထိရောက်စေနိုင်တယ်။ဒါကြောင့်မို့မေတ္တာခံထားတဲ့ပုဂ္ဂိုလ်ကမြတ်စွာဘုရားအဲ့ဒီမေတ္တာခံထားတဲ့ပုဂ္ဂိုလ်ကိုတန်လျက်နဲ့ဥပမာပေးတာ ဒီတန်လျက်ဓာကြီးကိုကြံတဲ့လူကကြည့်ပြီးတော့ဒီဓာတော့ကွာငါချိုးပြစ်လိုက်အောင်မယ်ဆိုပြီးတော့အဲ့ဒီတန်လျက်ကိုယူပြီးလိန်ချိုးဘာဖြစ်မှာလဲတဲ့အဲ့ဒီချိုးတဲ့ပုဂ္ဂိုလ်ရဲ့လက်တွေရှာတာပေါက်တာပဲဖြစ်တယ်တဲ့တန်လျက်ကဘာမှမဖြစ်ဘူးအခုလည်းပဲလောကကြီးပေါ်မှာမေတ္တာတရားကိုဖြန့်ကျက်ပြီးတော့ထားနိုင်တဲ့ပုဂ္ဂိုလ်ကြီးရဲ့အပေါ်မှာနော် သူတစ်ပါးတွေကပြစ်မှားရင်ပြစ်မှားတဲ့ပုံကိုပဲဒုက္ခရောက်တယ်နော်ဒါကြောင့်မို့ကိုကတော့သူတို့ဒုက္ခရောက်စေခြင်းလို့မဟုတ်ဘူးကိုကိုကို နိုင်အောင်လုပ်တာ ကိုစိတ်ကိုနိုင်အောင်လုပ်တာငါတရားဓမ္မတွေလုပ်နေပြီးတော့တရားသမားလုပ်နေပြီးတော့ဒီဒေါသကိုငါ့ကိုဒီလိုဒေါသဖြစ်အောင် လုပ်နေတာငါဘာကြောင့်မနိုင်ရမှာလဲဒီဒေါသဟာ သူများကြောင့်မဟုတ်ဘူးကိုယ့်ရဲ့စိတ်ထဲမှာကိုယ့်ကိုဖြစ်နေတာ သူတစ်ဖက်သားကလာလုံနေတာမဟုတ်ဘူးကိုတရားထိုင်နေတဲ့ချိန်သူတို့လည်းကိုဟိုတော့က10နှစ်15နှစ်အရင်ရင်တော့ကပြောခဲ့ဘူးတဲ့လူသတိတော်ရတော့မှာမဟုတ်တော့ဘူးဒါပေမဲ့ကိုကတရားထိုင်တဲ့ချိန်မှာကိုမှလာဖြစ်နေတာအဲ့ဒီဖြစ်နေတဲ့အရာကြီးကိုနိုင်နှင်းအောင်ကိုရဲ့တန်တာမှာရှိနေတဲ့ဟောဒီဒေါသတရားကြီးကိုနိုင်နှင်းအောင် လုပ်ဖို့ရာကဦးဇင်းတို့ကိုဟာကိုကြိုးစားမှရမယ်ဘယ်သူမှလည်းဖယ်ပေးလို့မရဘူးဘယ်သူမှလည်းရှားပေးလို့မရပါဘူးဒါကြောင့်မို့ အော်လောဘတွေငြိမ့်ဖို့ဒေါသငြိမ့်ဖို့မောဟငြိမ့်ဖို့တရားတွေအားထုတ်ရတယ်တရားတွေလုပ်နေရတယ်ဒါပေမဲ့ကိုယ့်ရဲ့တန်တန်မှာဒီဟာတွေရှိနေဒါကိုငြိမ့်အောင်မလုပ်နိုင်ရင်ဦးဇင်းတို့ကလမ်းကြောင်းမှမရောက်နိုင်ပါဘူးဒါကြောင့်မို့ဦးဇင်းစွန့်နိုင်သည်မြမေတ္တာကမ္မထမ်းကြီးကိုဒါအခုနေ့နေ့ညညစွန့်နိုင်သည်မြပွားများခဲ့ပါတယ်ဦးဇင်းပွားများအားထုတ်ခဲ့တဲ့မေတ္တာဘာဝနာကမ္မထမ်းကုစုကိုလည်း အာလုံးသောတရားဓမ္မအပေါင်းသူတော်ကောင်းနဲ့သုံးသက်တဖုံသားတတ္တဝါအလုံးတို့ကိုအမြတ်အမြတ်အမြတ်ပေးဝေငှပါကိုဤအာလုံးကြာကြာသမျှအမြတ်အမြတ်အမြတ်ယူတော်မူကြပါကုန်လောသာတိသာတိသာတိနောက်တတိယတစ်ချက်ကဥစဉ် အခုဒကာဒကမတွေအထူးပြကြင်ပါတယ်ဆိုတဲ့ဓကမထမ်းပါပဲအဲ့ဒီဓကမထမ်းကိုဦးစင်းကပွားများတယ်ရေမြေလေမီဆိုတဲ့ဓာတ်ကြီး၄ပါးပထဝီတေသောအာဘောဝါယောအာကာသဓာတ်မနောဓာတ်မနောဝိညာဏဓာတ်ဓာတ်တရားတွေအဲ့ဒီဓာတ်တွေပေါ်မှာအခြေခံပြီးတော့ ဓကမထမှာယာဟုလောဝါဒသုတ်သားတော်ယာဟုလာကိုမြတ်စွာဘုရားကဓာတ်ကြီး၅ပါးဟောပါတယ်အကျယ်ချက်ပြီးတော့လဲဟောပါ အကျယ်ချက်ဟောတဲ့နီးခန္ဓာကိုယ်ကြီးတစ်ခုလုံးမှာမာသဘောပြော့သဘောဆိုတဲ့ပထဝီဓာတ်20အဲ့ဒီပထဝီဓာတ်တွေအကုန်ရှုတဲ့ရှုွက်တွေပေါ့နော် အဘောဓာတ်တွေတေဇောဓာတ်တွေဝါယောဓာတ်တွေဒါကတော့ဒါတော့ရာဟုလာကိုမြတ်စွာဘုရားကဓကမထံပေးတဲ့အခါကျတော့အကုန်လုံးအသေးစိတ်ပြီးရှုခိုင်းတာအဲ့ဒါကျတော့အကျဲရှုနည်းလို့ခေါ်တယ်ဒီ32ခုထားတော့အကုန်လုံးလိုက်ရှုတာအဲ့ဒီရှုနည်းကကျတော့ညံထက်တဲ့ပုံကိုများအတွက်ကောင်းတယ်ဦးဇင်းတို့လိုညံအားနည်းတဲ့ပုံကိုကျအဲ့ရှုနည်းကလည်းတော်တော်နဲ့မရအဲ့တော့ဦးဇင်းက ဓကမထံအကျဉ်းဤအကျဉ်းဤနဲ့ဘာလုပ်လဲဆိုတော့ဦးဇင်းကအရင်တော့ကအိုးစိတ်တလပပဒတောင်းနှစ်လတရားစခန်းဖွင့်အဲ့ဒါဦးဇင်း၅ပါးနှစ်လဒိဋ္ဌံပေးဦးဇင်းကို၌လည်းအဲ့ဒီတောင်းမှတရားကျင့်အဲ့ဒီနှစ်လကျင့်တော့ကလည်းဦးဇင်းဒီဓကမထံကျင့်ခဲ့တယ်အဲ့ဒီဓကမထံကျင့်ခဲ့တဲ့ဓကမထံကိုအခုဦးဇင်းက တရားမှတ်ပြီးစပြီးတော့အာယုံလေးသိမ့်ပြီးတော့ခန္ဓာကိုယ်မှာဘုရားရှင်ကိုရောမြတ်ကြီးအနှံတထိုင်တွင်မှာဘုရားရှင်ကိုရောမြတ်ကြီးအသက်ခန္ဓာကိုယ်လှူဒန်းပြီးတော့မှတ်ပြီးစိတ်ကလေးကိုငြိမ်အောင်လို့ဇောတွေခန္ဓာကိုယ်အကုန်ဖြေချလျှော့ချလိုက်ပြီးတော့နှာသီးဝါကကတ်เสียမလို့တော့ဦးစင်းရကြတော့တခါတည်းငယ်တိတ်နေရာလေးလောက်အာယုံပြုတ်လိုက်တာ ခေါဒီငယ်တဲ့နေရာလေးအာယုံပြုတ်ပြီးတော့ကြည်တာကြည်လိုက်တဲ့အခါကျတော့ဦးဇင်းတို့အဲ့နေရာလေးမှာဗာတင်းကြက်လာတာတင်းလာတဲ့ကြက်လာတဲ့သဘောလေးပေါ်လိုက်အဲ့ဒါလေးကိုဦးဇင်းကြည်ရင်ကြည်ရင်ကြည်ရင်ကြည်နေအဲ့ဒီတင်းလာတဲ့ကြက်လာတဲ့သဘောလေးကတခါတဲ့မျက်နှာကြည့်မျက်နှာဒီလိုတင်းတင်းတင်းတင်းနေအဲ့ဒါဘေးတွေဖြန်းဖြန်းဖြန်းဖြန်းဖြန်းဖြန်းကြည့်ဖြန်းဖြန်းကြည့်ဖြန်းဖြန်းကြည့်တကောလုံး မျက်နာရောခေါင်းရောနောက်ကျောရောအကုန်လုံးတကောင်းလုံးကိုအဲ့တင်းတဲ့ပေါ်မှုပေါ်ရင်အဲ့တင်းတာကိုလိုက်ကြည့်တခါတည်းရောတင်းတာမပေါ်ဘူးရွာရွာရွာရွာရွာရွာရိတ်ရိတ်ရိတ်ရိတ်ရိတ်ရိတ်ဒိတ်ဒိတ်ဒိတ်အဲ့ဒါလားပေါ်နေအဲ့ဒီပေါ်နေအဲ့ပေါ်နေတာကိုတကောင်းလုံးကိုဦးဇင်းမြောင်ကြည့်အဲ့ဒါခေါင်းကြီးတကောင်းလုံးကအဲ့ဒါကိုဦးဇင်းမြောင်ကြည့်လက်ပတ်ပြီးတော့တကောင်းလုံးတွေ့ပြီအဲ့ဒီကနေမှ level ဆင်းလိုက်အဲ့ဒီမှာ level တွေရောအကုန်ကြည့်လို့ level ကနေမှတခါတည်း ဟာဒီ11ကနေခါတစ်ပိုင်းရှေ့နောက်လက်ကြောနောက်အကုန်လုံးကိုဦးစင်းကတခါတဲ့တဖြည်းဖြည်းချင်းတဖြည်းဖြည်းချင်းအကုန်ကြည့်အဲ့တော့ခါတစ်ပိုင်းလုံးမှာလက်တွေဆိုရင်လက်မောင်းကနေဖြည်းဖြည်းချင်းဖြည်းဖြည်းချင်းကြည်ကြည်ကြည်ကြည်တင်းလာဆိုရင်တင်းလာလိုက်တင်းလာလိုက်တင်းလာလိုက်တင်းလာလိုက်လေးတွေအဲ့ဒါလေးတွေကနေမှတခါတဲ့လက်ဖြားတွေတိတင်းမှုတော့တခါလေးဒိတ်ဒိတ်ဒိတ်ဆိုလက်ဖြားတွေတိသွေးတွေခုံနေရည်စားအကုန်လုံးအဲ့လိုတွေဖြစ်ဒိတ်ဒိတ်ဒိတ်ရိတ်ရိတ်တကောလုံးအဲ့ဒါနဲ့လက်ဖြားတွေကနေမှ အဲ့ဒါတွေအကုန်လုံးကြည့်ခါတစ်ပိုင်းမှာရှေ့ရောနောက်ရောအကုန်လုံးကိုအဲ့ဒါကြည့်ခါတစ်ပိုင်းပြီးပြီခေါင်းတစ်ပိုင်းလည်းမြင်ခဲ့ခါတစ်ပိုင်းလည်းမြင်ခဲ့အဲ့ဒီခါတစ်ပိုင်းကနေမှတခါပေါင်ကနေပြီးတော့ခြေပြားတီကိုတခါကြည့်ဘယ်ဘက်ခြေကိုကြည့်တယ်ညာဘက်ပေါင်ကနေခြေပြားတီကြည့်တယ်အဲ့လိုနဲ့တခါတည်းပေါင်ကနေခြေပြားတီကြည့်လိုက်တော့အပိုင်းကြီး၃ပိုင်းပြီးသွားငယ်တိတ်ကနေပြီးတော့11အထိခေါင်းတစ်ပိုင်း လေပင်ကနေမှခါထီတစ်ပိုင်းခါကနေမှအောက်ခြေထီတစ်ပိုင်းဆိုပြီးတော့အပိုင်း၃ပိုင်းပြီးသွားပြီဆိုတော့အပိုင်း၃ပိုင်းပြီးသွားတော့ဥစဉ်နောက်တစ်ခါဘာပြန်လုပ်လဲဆိုတော့ဟောဒီငယ်တဲ့နေရာလေးကနေဖြည်းဖြည်းချင်းလေးဖြည်းဖြည်းချင်းလေးကြည့်ငယ်တဲ့နေရာလေးကနေပြီးတော့ရှေ့ကိုဖြည်းဖြည်းချင်းလေးနည်းနည်းချင်းလေးလက်တလုံးသားလောက်တလုံးသားလောက်ဒီအသားလေးတိုးတိုးတိုးတိုးတိုးတိုးတိုးပြီးတော့ဦးဇင်းကြီးကြီးကြီးကြီးကြီးကြီး ဟောဒီမျက်နာနေပြီးတော့ level level level နေကနေဆင်းပြီးရင်ဘတ်ရင်ဘတ်ကနေမှစီးစပ်ဝိညာဉ်လောက်ရောက်သွားပြီဆိုတာအဲဟုတ်ပြီအဲ့ဒီနာလောက်ကနေပြီးတော့ငယ်ရိတ်ပြန်တက်လိုက်ငယ်ရိတ်ပြန်တက်လိုက်ပြီးအဲ့ငယ်ရိတ်ကနေနောက်ကျောကခေါင်းခေါင်းနောက်ပိုင်းကိုကြည့်တာအဲ့ခေါင်းနောက်ပိုင်းမှာနည်းနည်းချင်းဖြည်းဖြည်းချင်းဖြည်းဖြည်းချင်းဖြည်းဖြည်းချင်းကြီးကြီးကြီးကြီးရိတ်ရိတ်ရိတ်ရိတ်ရွာရွာရွာရွာရွာရွာတင်းတာရွာတာမွာတာတွေပေါ်လာတယ်အဲ့ဒါတွေကိုတခါတဲ့ဩဒါသဘောတွေသူသဘောသူဆောင်းနေတာပဲဆို ဒါသဘောဓာတ်လက္ခဏာကိုမြင်အောင်အဲ့ရနေနာခါတဲ့နောက်နောက်ကျောကနေမအောင်ပြင်ဆုံးအထိတခါလေးကြည်လိုက်တယ်တခါနောက်ထပ်ခေါင်းပြန်တဲ့ဘယ်ဘက်ဂျိုသောင်းကနေမှတခါတဲ့နရွက်တွေကနေပြီးတဖြည်းဖြည်းဆင်းပြီးတော့ဒီဘက်လက်ဖြားအထိတခါရှုလိုက်တခါအဲ့ဒီကနေမှငယ်ရိပ်ပြန်တက်ငယ်ရိပ်ပြန်တက်ပြီးတော့အဲ့ငယ်ရိပ်ကနေကြည်လိုက်ရင်ကြည်လိုက်ရင်နဲ့ရိပ်ရိပ်ရိပ်ရိပ်ရွာရွာရွာရွာမောမောမောမောမောနဲ့အဲ့ဒါတွေကညာဘက်ကနေလက်ဖြားအထိပြန်ဆင်း အဲ့ဒီကနေမှတခါပြီးပြီဆိုတော့ဒီဂျိုင်းအောက်နေရာလောက်ကနေမှတခါတဲ့အဲ့မှာတခါတဲ့ဘေးဆောင်တိုက်ကနေမှအဲ့ဒီမှာပေါင်ပေါင်ကနေခြေပြားဒီတခါရှုဒီဘက်ကိုလည်းအဲ့ဒီဂျိုင်းအောက်နေရာ လောက်ကနေမှတခါတဲ့အဲ့ဒီမှာအာအကုန်လုံးဆင်းသွားပြီးတော့ဘေးဆောင်ဆင်းသွားပြီးတော့ခြေပြားဒီရှုအဲ့ဒီလိုခြေပြားကနေတခါပြန်ပြီးအထက်ကိုပြန်တက်ခေါင်းကနေပြီးတော့အောက်ကိုဆင်းလိုက်လို့ခြေပြား ခြေပြားကနေပြီးတော့ပြန်တက်လိုက်လို့ငယ်ထိတ်လောက်ရောက်သွားရင်နာရီဘယ်လောက်ရှိပြီလဲလို့မှတ်ပြီးတော့လှုပ်ကြည့်တော့တနာရီလောက်ကွက်တိဖြစ်သွားတယ်အထက်အောက်အပင်တောင်းတစ်ခေါက်လောက်ဦးဇင်းတို့ရှုလိုက်တာနဲ့တနာရီလောက်ဆိုရင်အဲ့ဒါအထက်အောက်ပြီးသွားတယ်အလုံးနဲ့ဦးဇင်းကဓကမထံနှလုံးသွင်းပါတယ်အဲ့ဒီနှလုံးသွင်းရင်းနဲ့ နောက်ရဲ့ကျတော့ဘာရသွားလဲဆိုတော့အဲ့ဒီမှာဓကမထမ်းဘက်ကိုနှလုံးစသွင်းရင်းနဲ့ဒီပခုံးဘက်လောက်ကိုစရှုတာရှုလိုက်တဲ့အချိန်မှာဒီဘက်ကဘလို့လာတွေ့ရလဲဆိုတော့ဦးဇင်းတို့ accident တွေဖြစ်ထားတဲ့အခါမှာအသားကြီးတွေကပဲ့ထွက်နေတာရှိတယ်လေ accident ဖြစ်နေတဲ့အခါမှာဟာတခါတည်း အသားကြီးတွေကနေရဲပြီးတော့လန်ပြီးတော့ပက်ထွက်အဲ့ဒီတန်တာမျိုးကြီးပဲဦးစင်းတတိထတာကြည်တာဦးစင်းကစစတွေ့ရင်ဟောဒီနေရာစစတွေ့ဟောရင်ပထမဦးဆုံးအယောစုကမ္မထံစတွေ့တုန်းကလည်းဟောဒီနေရာနေမှာတခါတည်းစပြီးတော့ပြုတ်ကြတာဂလွာဂလွာဂလွာဂလွာနဲ့အယောစုကြီးတွေပြုတ်ကြပြီးအမုံကြတာအရင်တုန်းကဟောရင်လွန်ခဲ့တဲ့အဲဘယ်လောက်ရှိပြီလဲ2006လောက် 6လောက်တုန်းကစပြီးတော့အဲ့ဒီဟာຢာတုန်းကလည်းအဲ့လိုရခဲ့အဲ့ဒါမျိုးဆိုတော့အခုလည်းပဲခန္ဓာကိုယ်အပေါ်ကနေမှအဲ့ဓာတ်သဘောနဲ့သုံးတန်ဓာတ်သဘောတွေပထဝီဓာတ်သဘောတွေပေါ်လာလိုက်တေဇောတွေရှိတ်ရှိတ်ရှိတ်ရှိတ်ပေါ်လာရင်ရှိတ်ရှိတ်ရှိတ်ရင်တကိုယ်လုံးလိုက်တယ်တောင်းတာတွေတင်းတာတွေပေါ်ရင်တောင်းတာတင်းတာတကိုယ်လုံးလိုက်တယ်ဝါရော့တက်တွေရွာရွာရွာရွာမောမောမောမောတွေပေါ်ရင်အဲ့ဒီရွာရွာမောမောကိုခြေဆုံးခေါင်းဆုံးကိုဥစဉ်လိုက်တာ အဲ့လိုခြေသုံးကောင်းဆုံးလိုက်ရင်ရှူရင်ရှူရင်နဲ့ပဲဒီညာဘက်ပခုံးနေရာကနေမှအဲ့ဒီ accident ဖြစ်ပြီးတော့တခါတည်း under under ဖြစ်ပြီးတော့ရထားတဲ့အခါကျတော့သွေးတန်ရဲရဲနဲ့အပိုင်းအစအသားထည်ကြီးပုံစံမျိုးကြီးလာဖြစ်တာ။အော်ဒါကြီးကိုအတုဘကမ္မထံဥစဉ်အဲ့ဒီမှာစတင်တော့အတုဘကမ္မထံလို့တင်လိုက်ပြီးတော့ခန္ဓာကြီးတစ်ခုလုံးကြည့်လိုက်တော့ ခန္ဓာကြီးတစ်ခုလုံးအကုန်လုံးပုတ်ပွားပြီးတော့အကုန်ကျသွားတယ်။ဒါကုန်လုံးအကုန်ပုတ်ပွားပြီးတော့ကျသွားပြီးတော့အဲ့ဒီကနေပြီးတော့နောက်တရားပြန်ထိုင်တော့ဒီအတုပကိုပြန်နှလုံးသွင်းလိုက်တာစောတော့ဓာတ်လက္ခဏာကိုဥဒင်ကြော်လိုက်ပြီဓာတ်လက္ခဏာကိုလောလောဆယ်ငယ်တိတ်ကနေခြေပြားသုံးတတ်တာကိုမသုံးတတ်တော့ဘဲနဲ့ပေါ်လာတဲ့အတုပလက္ခဏာကြီးကိုဥဒင်အဲ့ပေါ်မှာအတုပကိုနှလုံးသွင်းပြီးတော့အတုပရဲ့အပေါ်မှာဥဒင်က ဓာတ်တဘာဝကိုပြန်ရှုလိုက်တာငယ်ဒိတ်ကနေရှုတဲ့ဓာတ်တဘာဝမဟုတ်တော့ဘူးเนาะငယ်ဒိတ်ခြေပြားကပထမရှုနေတာအဲ့ဟာရှုတဲ့ဓာတ်ကနေမှာအခု အပုတ်ကြီးအပွားကြီးပေါ်လာတဲ့သဘောကြီးကိုဦးဇင်းကကြည့်ဩဒီအပုတ်ကြီးအပွားကြီးဒီအဆိုင်ခဲကြီးကဒါပထွေတိုက်ရဲ့သဘောတွေပဲဒီပေါ်မှာယိုစီးနေတဲ့သဘောကြီးတွေတခါတည်းသွေးဖုတ်တွေပြီဖုတ်တွေယိုစီးနေတာကြီးတွေကြည့်နေတာဒါအာဘောတိုက်ရဲ့သဘောတွေပဲ နော်ဓာကြီးတွေကို ဖွဲ့စည်းထားတာဝါယောဒအာတခါတည်းအဲ့ဒီထဲမှာရွာရွာရွာရွာမောမောမောမောတိုးဝေးပြီးတွန်းကန်နေသလိုဖြစ်နေဒါဝါယောဒလေဓာတ်ရဲ့သဘောတွန်းကန်နေတာလေအဆိုင်ခဲကြီးကပထဝီယိုစီးနေတာအာဘောနော်ဖွဲ့စည်းယိုစီးအာဘောနော်အာတခါလေးမဲလာလိုက်တခါလေးညိုလာလိုက်၆သားဆိုဖြစ်လာလိုက်နေဆိုဒါတေဇောဓာတ်ရဲ့သဘောအဲ့ဒီအတုပလက္ခဏာကြီးပေါ်မှာ ဦးဇင်ကပထဝီဓာတ်တေသောဓာတ်အာဘောဓာတ်ဝါယောဓာတ်ဆိုပြီးတော့ဓာတ်လက္ခဏာတွေတင်ပြီးတော့ပြန်ပြီးတော့ရှုလိုက်ပါတယ်ရှုလိုက်ရင်းနဲ့အဲ့ဒီကနေဘယ်ပြန်ရောက်သွားလဲဆိုတော့အာတုဘကြီးတွေက အကုန်လုံးတခါလဲပျောက်ွယ်သွားပြီးတော့ငုတ်တုတ်ထိုင်းနေတဲ့အယိုးစုကြီးလာဖြစ်ပြန်အဲ့ဒီမှာအယိုးစုကြီးဖြစ်တဲ့အခါကျမှဦးစင်းကမျက်စိကြည့်တယ်မျက်စိဆိုတာမရှိတော့ဘူးအခေါင်းကြီးပဲရှိတော့တယ် ဘယ်ဘက်ကြည့်လဲမျက်စိကအခေါင်းကြီးညာဘက်ကြည့်လဲအခေါင်းကြီးနှာခေါင်းကြည့်လဲနှာခေါင်းပေါက်ကြည့်အသားဆိုင်နေဆပင်နေဘာတခုမှမရှိတော့ဘဲနဲ့အဲ့ဒီအယိုးစုကြီးအယိုးစုကြီးဖြစ်ပါတယ်အဲ့ဒီအယိုးစုကမ္မထမ်းကြီးပေါ်မှာမှဦးစင်းကအော်ဒီယိုးစုကြီးကငါ့ကိုလည်းမဟုတ်ငါ့ဥစ္စာလည်းမဟုတ်ဒါလည်းဓာတ်ကြီးလေးပါးရဲ့အစုဝေးပဲဒီမြင်နေရတဲ့အယိုးစုကြီးတွေဆိုတာဓာတ်သဘောတွေပဲပထဝီဓာတ်ရဲ့ အစုထားတဲ့အဆိုင်ခဲကြီးတွေဒါပထဝီဓာတ်တွေဒီလိုမပြိုမကွဲအောင်စုဖွဲ့ပေးထားအာဘောဓာတ်ကစုပေးထားတာနော်မဲလိုက်ဖြူလိုက်ဖြစ်နေရတာတွေတေဇောဓာတ်ရဲ့သဘောတတ္တိတွေကြောင့်နော်ဒီဟာလေးကိုကြည်ရဲကြည်ရဲနဲ့ရွရွရွရွရွပျောင်းပျောင်းပျောင်းပျောင်းလာတဲ့အမှုန်တွေဖြစ်တယ်လို့ဖြစ်လာတယ်ဆိုတာအဲ့ဒါဝါယောဓာတ်ရဲ့တွန်းကန်လှုပ်ရှားမှုတွေဖြစ်ပေါ်နေတာယောသူဤပေါ်မှာလည်းဓာတ်တွေကိုပြန်ပြီးတော့ဆင်ញင်တယ်နှလုံးသွင်းတယ် အဲ့လိုစင်ញံနှလုံးသွင်းပြီးတော့မှဥစဉ်အဲ့ဒါကြီးတွေကြည်နေရင်ကြည်နေရင်နဲ့ဥစဉ်ဘာထပ်ပြီးတော့ဂျာမှာနှလုံးသွင်းခဲ့သေးလဲဆိုတော့ဒီယောဇုကနေမှဝိပဿနာမတင်မဲနဲ့ဟောဒီခေါင်းရဲ့နောက်ကျောနေရာလောက်လေးကိုခေါင်းခေါင်းနေရာလောက်ကိုနောက်ကနေအာယုံပြုတ်ပြီးကြည်လိုက်တော့အဲ့ဒီနားမှာအရင်တော့ကဥစဉ်အားထုတ်ခဲ့ဘူးတဲ့ဒီနမိတ်အလင်းရဲ့အစွမ်းအချိန်ကပေါ်လာတဲ့အခါကျအဲ့နေရာလေးကြည်လိုက်တာနဲ့လင်းထိန်သွားတော့ အဲ့ဒါနဲ့တမာရီလိုချင်အဲ့ဒါလေးကိုအယိုးအယိုးအယိုးအယိုးဆိုပြီးတော့အဲ့ဒါလေးကို ကြည်ရင်ကြည်ရင်ကြည်နေစိတ်ကအဲ့ပေါ်မှာတမာရီတည်တာအဲ့ဒါကတော့ကြာကြာအဲ့ဒီနေရာလေးမှာအဲ့ဒီအယိုးရဲ့လင်းထိန်နေတဲ့အကြည်ဓာတ်လေးကိုကြိတ်ပြီးတော့အဲ့ဒါလေးကိုအယိုးရဲ့အဖြူရောင်လေးကိုနှလုံးသွင်းပြီးတော့အဖြူအဖြူဆိုပြီးအော်ထာတာကတိုင်းကိုလုတ်ပြီးရှုမယ်ဆိုရင်တော့အဲ့ဒါကတော့ဇန်လန်းကိုတက်လို့ရတယ်အဲ့ဒီလောက်လဲဥစဉ်အချိန်မပေးနိုင်တော့ အကြာကြီးတော့မလုံးဖြစ်လိုက်ဘူးဒါပေမဲ့အဲ့ဒါလေးပေါ်မှာတင်းပြီးတော့အဲ့ဒါလေးကိုအဖြူအဖြူအဖြူအဖြူဖြူဆိုပြီးတော့ကြိပြီးတော့အဲ့ဒီအဖြူရောင်လေးကိုနှလုံးသွင်းပြီးတော့တမာရီတင်ပြီးတော့လှုပ်တဲ့ဟာလဲရှားမှာတမာရီရအောင်ခဏလှုပ်ကြည့်ပါတယ်เนาะဒါကတော့လနဲ့နှစ်နဲ့ချီပြီးတော့မြန်အချိန်မြန်ပေးနိုင်ရင်ကတော့ဇန်လန်းတက်မယ်ဆိုရင်တက်လို့ရတာပေါ့เนาะဒီလန်းကြီးကတော့เนาะဒါအယုစုကမ္မထံကနေမှဇန်လန်းတက်မယ်ဆိုဦးဇင်းတို့လည်း အဲ့လောက်ထိမလုံနိုင်မလုံနိုင်တော့အချိန်လည်းအဲ့လောက်မကြံတော့ဘူးဆိုတော့ဦးစင်းကအဲ့ဒါနဲ့အဲ့လောက်ပဲခဏရပ်ပြီးတော့မှနောက်ကြတော့ဒီပေါ်မှာ အခုတရိပ်ရိပ်တဖွာဖွာတွေဖြစ်ပေါ်လာပြီရိုးစုတွေကလည်းရှုပါများလာရင်အမှုန်တွေဖြစ်လာပြီနော်အတုပတွေကလည်းဓာတ်တွေနဲ့တင်ရှုလိုက်ရင်နောက်ဆုံးအမှုန်တွေဖြစ်လာတယ်နော်ခန္ဓာကိုယ်မှာအဲ့လိုတွေအကုန်ဖြစ်လာတဲ့ဟာတွေမှာတင်ပြီးတော့ဩဖောက်ပြန်ပြောင်းလဲနေတဲ့ရုပ်ရဲ့သဘော ပြောင်းညွတ်တတ်တဲ့နာယသဘောယုံနာနှစ်ပါးကိုလည်းခွဲပြီးတော့ရှုတဲ့နီးအဲ့ဒီကနေမှတခါခန္ဓာ၅ပါးခွဲရှုတဲ့နီးဦးဇင်းအကုန်သုံးသပ်ပြီးတော့ဆင်ញင်ရှုတာယုံနဲ့နာနဲ့ကိုပိုင်းခြားပြီးတော့ရိတ်ရိတ်ရွရွမောမောတွေဖောက်ပြန်ပြောင်းလဲနေတဲ့ယုတ်တရားအဲ့ဒီရိတ်ကလေးရိတ်ကလေးရိတ်ကလေးရိတ်ကလေးပေါ်တိုင်းပေါ်တိုင်းပေါ်တိုင်းကိုတော့တော့သိတာကနာဩတရိတ်ရိတ်နဲ့ပြောင်းလဲနေတာကယုတ်ပြောင်းပြောင်းသိတာကနာဩယုတ်နဲ့နာပါဒီယုတ်နဲ့ဒေနာဟာ သူ့ဟာသူဖြစ်ပြီးတော့သူ့ဟာသူပြတ်နေတဲ့အနိစ္စသဘောပဲလို့ရုပ်တရားနဲ့နံတရားရဲ့မမြဲတဲ့အနိစ္စကိုလည်းမြင်အောင်ကြည့်အဲ့ဒီကနေပြီးတော့မှတခါတည်းဆင်းရဲတဲ့ဒုက္ခပဲထီတော့သိမကြည့်ပြဘူးအဲ့ဒီမှာအနိစ္စလက္ခဏာတင်ပြီးတော့ဦးဇင်းကခန္ဓာ၅ပါးနဲ့လက်ရှုဩဖောက်ပြန်ပြောင်းလဲနေတာက ရုပ်တရားသွားသွားသိတာကနာဒီပေါ်မှာကောင်းသဘောဆိုးသဘောခံစားနေတာကဝေဒနာ အော်ဒါကတော့အယိုးလို့အမုံလို့အတုပလို့တင်ညာတွေပေးနေတာကတင်ညက်ခန္ဓာနော်ဝေဒနာပေါ်မှာမှတင်ညာပေးနေတာအဲ့ဒီတင်ညာပေါ်မှာဝေဒနာမှာတင်ညာပေးလို့နောက်ကဆွဲလန်းတဲ့ဥပါဒဏ်တွေဖြစ်နေရတာပါလားခန္ဓာအစဉ်ကြီးဖြစ်နေရတာပါလားခန္ဓာအစဉ်ကြီးဖြစ်နေရတာပါခန္ဓာ၅ပါးကြီးဖြစ်နေရတာငါသူတော်ကယောက်ျားမိန်းမဆိုတာမရှိဘူး ငါကောငါဟာငါဥစ္စာဆိုတာမရှိဆိုပြီးဒိဋ္ဌိကိုခွာဉာဏ်ကနေမှဒိဋ္ဌိကိုခွာပြီးနှလုံးသွင်းပြီးတော့ယုံနာနှစ်ပါးသုံးသပ်လိုက်ခန္ဓာ၅ပါးသုံးသပ်လိုက်အဲ့ဒီလိုနဲ့ယုံနာနှစ်ပါးသုံးသပ်လိုက်ခန္ဓာ၅ပါးကိုဆင်ញင်သုံးသပ်လိုက်အကြိမ်ကြိမ်အကြိမ်ကြိမ်အဲ့ဒါမျိုးယုံနာနဲ့ဆင်ញင်ခန္ဓာနှစ်ပါးယုံနာနှစ်ပါးဆင်ញင်ခန္ဓာ၅ပါးဆင်ញင်သုံးသပ်အဲ့ဒါမျိုးတွေဆင်ញင်နဲ့သုံးသပ်တယ်လှုပ်တယ်အကုန်လုံးလုံးလုံးလုံးလုံးလုံးပြီးတော့မှ ဝေဒနာမှတဏှာဖြတ်တဲ့ကျင့်စဉ်လဲကဲအဲ့ဒီလမ်းကြောင်းကနေငါတက်အောင်မယ်ဆိုပြီးတော့အဲ့ဒီမှာရိတ်ကလေးရိတ်ကလေးပေါ်လာတာလေးတွေပေါ်မှာခံစားမှုဝေဒနာနာလေးကိုမြင်အောင်ကြည့်တာဟိုကပေါ်ပြတာကရိတ်ကလေးရိတ်ကလေးပေါ်ပြတာကရုပ်သွားတည်တာကနာဩတင်းတာလေးပေါ်ပြလိုက်တယ်ပေါ်ပြတာကရုပ်သွားတည်တာကနာအဲ့ဒီပေါ်မှာခံစားတာကဝေဒနာ ဝေဒနာဆိုတာနန္တရားနန္တရားဘယ်မှာစိတ်ထဲမှာဖြစ်နေဩဒီ ရုပ်ရဲ့ဖောက်ပြန်မှုလေးပေါ်မှာခံစားတာကဝေဒနာဝေဒနာသဘောသူကသူခံစားတယ်ခံစားတဲ့သဘောမြဲလားမမြဲဘူးသူကခံစားပြက်ခံစားပြက်ခံစားပြက်ပဲအဲ့ဒီခံစားပြက်နေတဲ့သဘောလေးကနေပြီးတော့လဲဥစဉ်ဝေဒနာကမ္မထံကိုလည်းရှုခဲ့ဖြစ်ပါတယ်ယုံနာပေါ်မှာလည်းရှုခဲ့ဖြစ်ပါတယ်ခန္ဓာ၅ပါးပေါ်မှာလည်းရှုခဲ့ဖြစ်ပါတယ်ဒါသဘောတွေနဲ့ခြေဆုံးခေါင်းဆုံးအထက်အောက်အပြန်ပြန်အလှန်လှန်အဲ့ဓာတွေရှုွက်တွေလည်းရှုခဲ့တယ်အတုပါတွေ ပေါ်ပါတယ်ရုပ်စုတွေပေါ်ပါတယ်ယုံနာနှစ်ပါးခန္ဓာ၅ပါးဆင်ញင်သုံးသပ်ပြီးတော့ပွားများပြီးတော့အဲ့ဒီရှုွက်တွေလဲရှုခဲ့ပါတယ်ဒီနေ့အခုတလနဲ့၅ရက်အတွင်းမှာဝိပဿနာတရားတွေကိုဥစဉ်စွန့်နိုင်သမျှခန္ဓာ၅ပါးယုံနာနှစ်ပါးပေါ်မှာတင်ပြီးတော့အနိစ္စလက္ခဏာတွေနဲ့ဆင်ញင်သုံးသပ်ခြင်းတွေကိုလဲလုပ်ခဲ့ပါတယ်ဒါကြောင့်မို့ဥစဉ်လုပ်ခဲ့တဲ့ပွားများအထုတ်ခဲ့တဲ့ ဝိပဿနာဘာဝနာကုစုအားလုံးကိုလည်းပဲဦးဇင်းတို့တရားဓမ္မအပေါင်းသူတော်ကောင်းတို့နဲ့အာလုံးတော်သုံးသက်တဖုံသားတတ္တဝါအပေါင်းတို့အားအမျှပေးဝေပါတယ်အာလုံးကြာကြာသမျှအမျှအမျှအမျှယူတော်မူကြပါကုန်လောသာဓုသာဓုသာဓုပါဖြင့်